ဒီနေ့မနေ့ကအဆက်တရားကြီးပြောမှာလေသတ္တပတိမိညာရဲ့စောရီတတိအထူးကြီးပေါ့လေဒါပြောသတ္တပတိမိညာရဲ့စောရီတတိအထူးကြီးပြောလို့ရှိရင်သူ့ရဲ့ရှိပိုင်းကသတိပဋ္ဌာန်လုပ်ငန်းဝိပဿနာလုပ်ငန်းရဲ့စောရီတတိကြီးတဲ့ပြောပြီးသားဖြစ်သွားပါတယ်မနေ့ကစပြီးတော့ပြောခဲ့ပါတယ် သတ္တပတိမဲ့ညာထူးကြတဲ့အခြေအနေကျန်ကန်ကတော်တော်လေးအားရဝယ်ကောင်းတော့ထုတ်ပြထားရဲ့အဲဥဒိမေထမှာပြထားပါတယ်ကုသိုလ်အမျိုးမျိုးတွေထဲမှာဒါနကုသိုလ်ဒီကံစွန့်ကြရတာသီလကုသိုလ်မလုပ်ကောင်းပြောကောင်းတဲ့ဟာတွေကကြောင်းကျင်တာရိုးရိုးသမထ ဘာဝနာကုသိုလ်သူကတော်တော်လေးဆင်းရဲသွားတယ်ပြီးတော့ကုသိုလ်သတိပဋ္ဌာန်တရားတွေအားထုတ်လို့ယုံနာပိုက်ခြားသိမှုကအစယုံနာအကြောင်းကျိုးတွေပြီးတာယုံနာတွေရဲ့မြဲဖို့ဆင်းရဲဖို့သဘောတိုက်ပြီးဖြစ်ပုံလေးတွေဥပဒနာဉာဏ်လေးတွေဖြစ်တာအဲနောက်ဆုံးဥပဒနာဉာဏ်တော်တော်လေးရင့်ကျက်ပြည့်စုံသွားတဲ့အဖြစ်ပေါ့လေအဲ့ဒီအဖြစ် ဒါတွေကကိလေသာကိုအပြတ်တော့မရှင်းနိုင်ဘူးသူကိလေသာအာနဲ့အောင်မဲ့သူကလုံနိုင်တာပဲအပြည့်တခါလည်းပေါက်ဖက်ချက်ရှိပြီးပြစ်တဲ့အပိုင်းမရောက်သေးဘူးကိလေသာဆိုတာမျိုးကပေါက်ဖက်ချက်ရှိပြီးရတာခက်တယ်သူကတော်ခက်တယ်ရာဂတွေလောဘတွေမဖြစ်အောင်နေပါမယ်လို့ဆိုပေမဲ့လို့ပါရစရာတွေနဲ့တွေ့တဲ့အခါ မြင်နဲ့ကြားတဲ့နာနဲ့စားတဲ့ထိတဲ့အခါကျတာယာနေတာပဲခက်တာနော်လေမတာယာဘူးလို့မရခန်းထဲဝင်နေလို့လည်းမရဘူးခက်တယ်သူကမုန်းစရာတွေတွေ့ပြီးတော့မမုန်းရအောင်ဆိုပြီးတော့သတိထားနေတာပဲဒီကြားထဲကမုန်းမုန်းနေတာမုန်းစရာကြီးနဲ့တွေ့တွေ့ပြီးတော့မုန်းစရာတန်နေကြားပြီးတော့သက်ဆုပ်ယမုန်းစရာအနာတတိနာရှိပြီးတော့အိုးမုန်းမှုခေါ်တဲ့ဒေါသတွေဖြစ်နေတာ ဝင်းနေမှုခေါ်တဲ့ဒေါသတွေဆုံးနေတဲ့ဒေါသတွေတက်ကြွတဲ့ဒေါသတွေဒါတွေဖြစ်နေတာသိပရတာခက်တာတဏှုတန်ငယ်တွေကိုဖောက်ခွဲဖြစ်ပြီးပြရတာခက်တယ်လို့ဒီကိစ္စတွေလည်းခက်တယ်အဲဒါတော့ခက်တယ်ဆိုမောဟဘောလေမတူရအောင်မှန်တရားတွေအဲသိရအောင်ဘောဒီမှာလုပ်ပြီးမှလို့ဒီကြားထဲကလွတ်လွတ်ပြီးတော့မသိဘဲဖြစ်ချင်နေတာမမြဲတဲ့ ဆင်းရဲတဲ့သဘောတိုက်ပြီးဖြစ်တဲ့အနေနဲ့ပေါ့ဒီမှာတိုင်းပြည်ပြည်သွားအောင်တော့ကြိုးစားနေတဲ့ကြားတဲ့ကပဲရဲတဲ့ကောင်းစားချမ်းသာတဲ့ကိုယ်လိုတိုင်းဖြစ်တာပဲဆိုတာအစွဲကြီးကနာခဲ့တော့ကြားတဲ့ကြားတဲ့ဖြစ်ဖြစ်နေတာဘယ်ရတာသိခက်တာလို့တော့မာနဒီမဖြစ်ရအောင်ပေါ့ဒီကျွကျွနုံနုံနဲ့နှိမ့်ချပြီးတော့နေပါမယ်လို့သုံးမယ်လို့အကြောင်းအားလျော်စွာဒီမာနရှိနေတာတွေကဖြစ်ရတာလေတက်တာတော့ကဲဖြစ်အနည်းဖြစ်စီပြရတာ ခက်တဲ့ဟာတွေသူများကောင်းစားတာမနာလို့အဲကြည်သာပါတယ်လို့ဆိုရင်မယ်လို့အကြောင်းအားလျော်ဆိုမနာလို့ဘူးဆိုတာဖြစ်တတ်တယ်အဲကိုယ်ပိုင်တဲ့ပစ္စည်းတွေနဲ့အခြားပုဂ္ဂိုလ်တွေနဲ့ဆက်ဆံရမှာမခံရှိတာပဲဝန်တိုးတဲ့သဘောကြင်အောင်နေပါမယ်လို့ဆိုမယ်လို့အကြောင်းအားလျော်ဆိုဝန်တိုးမှုဖြစ်တယ်အဲ့တော့ဒီကိလေသာတွေဟာပောက်ခွဲဖြစ်ရှိပြရတာသိခက်တာပြန်လာမရှိပောက်ခွဲဖြစ်ရှိပြရတာသိခက်တာဒီမှာ ဒါနကအစာဥပဒနာမြင့်ကျက်တဲ့အပိုင်းကိုသိတာအချိန်ပိုင်းအချိန်ပိုင်းလေးတွေကိလေသာတော့ကင်းအောင်တော့လုပ်နိုင်ပါရဲ့သီလကလည်းပဲကျမ်းကျမ်းတဏ္ဍကာယကံဝစီကံရောတစ်ဖက်ဆုံးရောက်သွားတဲ့စောကမောကဝိသိကမကိလေသာတွေတော့ပယ်နိုင်ပါရဲ့သမထဘာဝနာတွေအားထုတ်တဲ့အခါမှာလည်းစိတ်ထက်ရှင်နေတဲ့ကိလေသာတွေငြိမ်းအောင်ကိုအောင်တော့လုပ်နိုင်ပါရဲ့ ယုံနာပိုင်းခြားမှုရှိမှုကသာဥပဒနာဉာဏ်ဤအစစ်စစ်တက်သွားတာဒါတွေလည်းပဲမရှိမိတဲ့အာရုံနဲ့စပြီးတော့ကိလေသာတွေမျိုးမကြဘူးအာရမဏုတ္တိယကိလေသာတွေမျိုးမကြတာတော့မှန်ပါရဲ့ဒါပေမဲ့လို့တရိယာမဲ့မရောက်သေးပဲနဲ့သတ္တဗံဖြစ်သေးပဲနဲ့ကပ္ပထံကထွက်ပြီးတော့ဒီတိုင်းအလွတ်နေတဲ့အခါကိုရပြီးသားညာနေပြန်ပြီးတော့မေ့မိပြီးတော့ပျောက်ဆုံးသွားတယ် မြဲတဲ့ကောင်းစားချမ်းသာတဲ့ဘာမှမဟုတ်ကိုယ်လူတိုင်းဖြစ်တာပဲဆိုတော့အစွဲကြီးပြန်ရောက်သွားနိုင်တယ်ယုံနာကြောင်းကျိုးပြည့်မြင်တဲ့ဉာဏ်လေးလည်းမှင်းပင်ပြီးတော့အကြောင်းမဲ့ဖြစ်တယ်ဆိုတော့ယူဝါဒဆိုဖန်ဆင်းခြင်းကဖန်ဆင်းလို့ဘာလောကကြီးနဲ့တော့တက်ကြည့်တတ်မှဖြစ်ရတယ်ဆိုတော့ယူဝါဒဆိုအဲဒီလည်းပြန်ရောက်နိုင်တယ်ရှိနေတာကယုံနာကိုယ်ကထင်တာပုဂ္ဂိုလ်တ attva ငါသူယောက်ျားမင်းမဆိုတာပေါ့လေဒီလိုပဲတက္ကရာကြီးအစွဲကြီးပြန်ပြီးတော့ရောက်သွားနိုင်တယ်ဒီဘဝ ဝိပဿနာအချိန်ကရှိနေသည်လို့မရောက်ကြည့်ကြအောင်တော့မှနောက်နောက်ဘဝရေမပြောနိုင်ဘူးဒီတော့ဒါနကအစဝိပဿနာအထိပေါ်ဆုံးကိလေသာတွေကိုအပြီးတိုင်ဖောက်ခွဲဖြစ်စီမပြစ်နိုင်ဘူးဆိုတာဒါသိရှင်းနေပြီ။နှုတ်ဖောက်ခွဲဖြစ်စီမပြစ်နိုင်ဘူးဆိုတော့ကိလေသာတွေဖောက်ခွဲဖြစ်စီပြစ်နိုင်တဲ့ဒီကုသိုလ်တွေဘာလို့လုပ်နေသလဲလို့ဆိုတော့လုပ်ရတယ်ဒါတော့ ကြီးတိုင်အောင်ဖြည့်ဆည်းနိုင်ရင်လည်းသူကအားနဲ့အောင်လုပ်နိုင်တယ်လေသူကအားနဲ့အောင်လုပ်နိုင်တယ်သူ့အပိုင်းနဲ့သူ့အပိုင်းပေါ့သူ့အထွားနဲ့သူပေါ့အားနဲ့အောင်လုပ်တယ်လုပ်နိုင်တယ်တန်နဲ့လားအားနဲ့အောင်လုပ်တာအဲ့တော့သူတို့ကအားနဲ့အောင်လုပ်ရကနေပြီးတော့နောက်ဆုံးသောတပတ္တိမှာဖြစ်သွားတဲ့အခါကျတော့အလဲချလိုက်ပါပေါ့ပြုတ်ချလိုက်ပါပေါ့ဒီမှာသောတပတ္တိမှာအပြုတ်ချနိုင်ကိလေသာတွေအပြုတ်ချနိုင်ရေးအတွက် ဌာနကသာကုသိုလ်အမျိုးမျိုးတွေဆိုတာလောက်ရတယ်လောက်ကောင်းတယ်ဒီကလောက်ရတယ်အဲသူတို့ကလောက်ထားလို့အစဉ်စဉ်ကိလေသာတွေအားနေသွားတဲ့အပေါ်မှာတခါတည်းဆက်ကြဲဆိုယုံနာသင်္ခါရတွေချုပ်ငင်းတဲ့နိဗ္ဗာန်ပေါ့လေသောတပတိမေညာပုံညာနဲ့မျက်မှောက်ပြုလိုက်တဲ့အခါမှာအဲဒီကသောတပတိမေကမေကဆိုတဲ့အတိုင်းပေါ့ညီးတတ်တယ်ရောက်သွားတာညီးတတ်တယ်ရောက်သွားတာနဲ့ ရှေ့ရှေ့ဒါနဆိုင်တဲ့ကုသိုလ်တွေကတဆင်ပြီးတဆင်ပေါ့လေသူ့ထွားနဲ့သူအားနဲ့အောင်လှုပ်လာခဲ့လို့အားနဲ့နေတဲ့ကိလေသာတွေကိုအပယ်လာစီတတ်တဲ့ကိလေသာတွေကိုဓမ္မအပြတ်တစ်ခါတည်းဖြိုခွဲဖြည့်ဆည်းပလိုက်တာဘယ်လောက်ကောင်းလဲအဲကောင်းတာပယ်ကျစေတဲ့ကိလေသာတွေဖြိုခွဲဖြည့်ဆည်းပလိုက်တယ်ဆိုတော့ဒီဘက်ကအပယ်မလာတော့ဘူးပေါ့အဲ့ဒါမနည်းကပြောခဲ့တယ်နော် ပါလေမပယ်ဘူးမြဲကိလေခဲဖောက်ခွဲပယ်ခွင်းလေတဲ့အဲ့ဒါပြောခဲ့ပါတယ်အတိတ်ရေးကြည့်တယ်အတိတ်ရေးကြည့်တယ်အဲ့တော့တတ္တပတိမေကအပယ်လားစေတတ်တဲ့ကိလေသာတွေမပယ်သေးတဲ့ကိလေသာတွေကိုတော့အကြည့်တိုင်ဖောက်ခွဲဖြည့်ဆည်းပြစ်လိုက်တယ်လို့ဆိုတော့သောတပတ္တိမဲ့မရသေးခင်အပယ်လားစေတတ်တဲ့ကိလေသာတွေဒီတိုင်းဒီတိုင်းပဲဆိုတဲ့အဓိပ္ပာယ်ရတယ် မြို့နေတဲ့ကိလေသာတွေကိတ်နေလျက်ပဲရှိသေးတယ်ဆိုတဲ့အဓိပ္ပာယ်ရတယ်။အကြောင်းညွှန်ရင်စိတ်ထဲဖြစ်ပေါ်ပြီးတော့နောက်ကာယကမြောက်ဝစီကမြောက်တစ်ဖက်သွန်းရောက်သောသောကာကဒုတိယအဆင့်ထိရောက်ပြီးတော့အဲ့ဒီဟာကအပေကိုဆွဲချနိုင်တယ်ဆိုတဲ့ဒီလိုထိရောက်သွားနိုင်တယ်။ဒါကြောင့်နိဗ္ဗာန်မတွေ့မချင်းကတော့နိဗ္ဗာန်ပြောင်းမပြုတ်ချင်းကတော့ပဲနည်းနဲ့မှအပေဘေးကမလွတ်နိုင်ဘူးဆိုတာပေါ့လေ ရှင်းရှင်းလေးဒီမှာအဖြေထွက်နေတယ်။ဒါကြောင့်ဘုန်းကြီးတို့ကြားလက်တဲ့တော်အခါကနတ်သားတယောက်ကမေးလျှောက်တယ်။အဲဘယ်လိုနေရာဌာနရောက်မှဈေးစိုးတွေကလုံမြောက်နိုင်ပါသလဲဆရာတဲ့မြတ်စွာဘုရားမေးလျှောက်တယ်။သိတ္တသဗေရတောမေသောသဗ္ဗတုကပမ္မုသတိတဲ့။ဗန္ဒီဘုံတော်နေဝန်ထုံးလင်းတော်တော်ဟူသောမြတ်စွာဘုရား ကိတ္တအပေ၌အဘိရတောမွေးလျော့ပြောပိုက်သောအဘိရတော မျက်မှောက်ပြုတဲ့နေရာဖြင့်မွေးလျော့ပြောပိုက်သောမစ္စောမြစ်သောပုဂ္ဂိုလ်တ attva သည်သဗ္ဗဒုက္ခအလုံးစုံသောဆင်းရဲမှသမုစတိလုံးဝလွတ်မြောက်နိုင်ပါသလဲခရာတဲ့။နတ်သားကမိတယ်။အဘယ်နေရာဌာနမှာမျက်မှောက်ပြုတဲ့အနေအားဖြင့်မွေ့လျော်ပျော်ပိုက်ပုဂ္ဂိုလ်ဟာ ဆင်းရဲဒုက္ခတွေကလွတ်မြောက်နိုင်ပါသလဲမိကုန်းကြီးကရိုးရိုးလေးပါပဲဘယ်ရောက်မှဒုက္ခတွေဆုံးသွားတယ်ဒုက္ခတွေကလွတ်တယ်ဒါပါပဲဘယ်ရောက်နေမှဒုက္ခလွတ်တယ်ဆိုတာပါယုံနာနေလက်ရှိရှိနေလို့ရှိရင်တော့ဘယ်ဒုက္ခလွတ်လဲမလဲယုံနာအကြောင်းပြုပြီးတော့ဓမ္မငကူကဘဝဆက်ဆက်ကပြည့်နေတာကမျိုးကပါခဲ့တာကိုအကြောင်းကြီးဖြစ်ဖို့ညာအတွက်မျိုးကပါခဲ့တာ ရုပ်ပါတော့ကိလေသာဖြစ်เสียအကြောင်းရင်းလို့ရှိရင်စိတ်ထဲကိလေသာတွေထဖြစ်စိတ်ထဲကနေပြီးတော့ကာယကံဝစီကံကလုံးလုံးကျူးကျူးဒုစိတ်တရားတွေဖြစ်အရိယာရမှာတခါမကောင်းတဲ့ဘဝအဲဒီနေ့တဲ့စိတ်ကလေးတခါတခါသရာတရားလေးတွေဖြစ်ရတဲ့အခါဒါနမှုသီလမှုဘာဝနာမှုတွေပေါ့အခုလိုမတော်တော့ဘာဝနာမှုတွေပေါ့အဲ့ဒါဖြစ်ကုသိုလ်လေးတွေအဲ့ဒါကုသိုလ်ကကုသိုလ်လူဘဝနတ်ဘဝပြန်ရောက်နားပေါ့အများကြီးဆိုလို့ရှိရင်တော့ မကောင်းမှုမှာတတ္တဝါတွေကကြုံဝေးတာဖြစ်တော့မကောင်းမှုကအကျိုးပေးတာပဲများတာပါပဲပယ်ရောက်တာများတာပါပဲအဲ့တော့ဓမ္မမြတ်စွာဘုရားကရှိကြတယ်နိဗ္ဗာန်ပြေတော်မြစ်သောသဗ္ဗတုကအပံမောဇတိဒီဝဗုဒ္ဓတိလူရင်းနဲ့မေးချောင်လာညာဥရကနာသနိဗ္ဗာန်ပြေတော်ယုံနာတင်္ကာရ တရားတို့ချုပ်ငင်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရနေရပြီမို့လျောပြောပိုက်သောမေသောအရိယာပုဂ္ဂိုလ်သည်တဘာတုကအလုံးစုံသောဆင်းရဲမှာပမ္မုဇတိလုံးဝလွန်မြောက်နိုင်ပါသည်ကျုပ်နဲ့သင်္ခါရတွေချုပ်ငင်းတဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့ပုဂ္ဂိုလ်ဟာဆင်းရဲမျိုးစုံကနေပြီးတော့လွန်မြောက်သွားနိုင်ပါတယ်နိဗ္ဗာန်ရောက်မှဆင်းရဲကလွတ်လာပါ နိဗ္ဗာန်ရောက်မှဆိုတော့ဘယ်နှစိနဲ့ရောက်ရမလဲဆိုတော့ဒီမှာ၄စိနဲ့ရောက်ရမှာသောတာပတ္တိမေဖို့နဲ့တခါရောက်ရမှာတဂရဂามိမေဖို့နဲ့တခါရောက်ရမှာနာဂามိမေဖို့နဲ့တခါရောက်ရမှာအရဟတမေဖို့နဲ့တခါရောက်ရမှာပေါ့အဲလူရင်းကတော့မဲ့၄စိနဲ့ပေါ့လေစိစဉ်ရောက်မှာဒါပါပဲ၄စိသောတာပတ္တိမေတဂရဂามိအနာဂามိအရဟတမေခေါ်တဲ့မဲ့၄စိနဲ့စိစဉ်ရောက်မှာ တချီတဲ့နဲ့တော့မရောက်ဘူးပေါ့အဲ့တော့အခုလိုတရားတွေအားထုတ်လို့ဝိပဿနာဉာဏ်ဤအစဉ်တိုင်းတက်ပြီးတော့နောက်ဆုံးရည်ကျက်ပြည့်စုံပြီးတော့ကျุစရာအာယုံရရှိပြီးတဲ့စိတ်ကလေးရောယူပြစ်လိုက်တယ်လို့ငြိမ့်ပြတ်သွားတဲ့အပ္ပတ္တခေါ်တဲ့မဖြစ်တဲ့နယ်တဲ့ငြိမ့်တဲ့နယ်တဲ့ကိုရောက်သွားတာသောတပတ္တိမဲ့နဲ့ကရောက်သွားတာဝိနိဗ္ဗာန်အဲဒီလိုရောက်သွားရင် မဆိုတဲ့အတိုင်းမလို့မကိလေသာတွေကိုတဲ့အပေကျစီတဲ့ကိလေသာတွေကိုတတ်လိုက်တာတဲ့မှာငြိမ်းသွားတာပဲကိုယ့်ဘက်ကမလိုက်တော့ဘူးကိလေသာတွေအပေကျစီတဲ့ကိလေသာတွေကိုယ့်ဘက်မလိုက်တော့ဒီမှာတခါတည်းဒီနိဗ္ဗာန်မှာယုံနာဓမ္မချုပ်ကြီးနဲ့အခိုက်တန်လေးမှာတခါတည်းငြိမ်းသွားတာပဲဟိုဘက်ကမသွားတော့ဘူးအဲဒါခေမန္တဘူမိဆိုတာပေါ့လေဘေးကင်းတဲ့နေရာဌာနရောက်သွားတာပဲမေကပฏิပန်နော ရှင်မန္တဘူမိပတ်တော်ဆိုတာပေါ့မေဃပฏิပန်သောမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းအကျင့်လမ်းစဉ်ကြည်ဝစွာကျင့်သုံးသည်ဖြစ်၍ရှင်မန္တဘူမိပတ်တော်တဲ့အပေဘေးကအပေဘေးကလွတ်ငြိမ်းတဲ့ချမ်းသာတဲ့ဘေးကင်းတဲ့နေရာဌာနတစ်ခါတည်းရောက်သွားတာသောတပတ္တိမဲ့အကျင့်တစ်ခါတည်းဓမ္မပြည့်စုံသွားတာ ਨੇ နိဗ္ဗာန်လည်းမျက်မှောက်ပြုလိုက်ပါမျက်မှောက်ပြုလိုက်တာနဲ့ပဲ ။ဉာဏ်တိကပြိတ္တာသူကယ်ခေါ်တဲ့ဘဝဇိုးပေါ့လေ။အဲဒီဘဝဇိုးကြီးရတဲ့ခါလေးလုံးဝလွတ်သွားတာ။သူမကတ်နိုင်တော့ဘူး။ဘယ်နည်းနဲ့မှမရောက်နိုင်တော့ပဲလေ။အဲဒီလိုမြတ်စွာဘုရားမိတ်ကြတယ်။အဲ့ဒါတမန်နိဗ္ဗာန်ရောက်မှဘေးရကင်းမယ်ဆိုတော့သတ္တပတ္တိမဲ့နဲ့နိဗ္ဗာန်မြတ်မပုလိုက်ရဲ့အပေဘေးကလုံးဝလွတ်သွားပြီအလုံးလူဘဝနတ်ဘဝ အာသုံးသောတန်မြာဆင်းရဲတွေကမလွတ်သေးသည့်တရားအောင်တော့မှာအပဲ့ဘေးကလွတ်သွားတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကအမှန်ကန်ကြေကောင်းရသွားပြီပေါ့ဒါကြောင့်ခွန်ကြီးတို့အခုသာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်အမှန်အရင်ကြီးတဲ့လူဘဝရရှိထားတဲ့ပုဂ္ဂိုလ်တွေဟာအရင်မရှုံးစီပဲနဲ့ပေါ့လေဒီဟာကိုအရင်တည်ပြီးတော့ အမြတ်များများထွက်ဖို့ဆိုတာကအမြတ်ထွက်ဖို့ဆိုတာသောတာပန်ဖြစ်မှအမြတ်ထွက်တာသောတာပန်မရှိသေးလို့ရှိရင်ဘဝအမြတ်မထွက်သေးဘူးဘဝအမြတ်မထွက်သေးဘူးအဲ့ဒီဘဝအမြတ်ထက်သွားပြီသောတာပတိမညာဘုံညာနဲ့နိဗ္ဗာန်မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်လည်းဘဝအမြတ်ထွက်သွားပြီဘဝအမြတ်ထွက်သွားပြီဆိုလို့ရှိရင်ငါတိအပေမလားတော့ဘူးဆိုတာပေါ့လေကောင်းကောင်းကြည့်သွားတော့ဘဝမှာကံကြေကောင်းရသွားပြီပေါ့ သူလောကလူကြီးပြောကြတယ်ဘဝအာမခံချက်ဘဝအာမခံချက်ဘာဆိုလိုတာတော့ဘဝအာမခံချက်သူတို့ဘာလဲဘာဆိုလိုတာဘဝအာမခံချက်ဆိုတာဟမ်အင်းအမခံရဒါလောကလည်းမှန်တော့နော်လောကလည်းမှန်ပါလေဘဝလက်မခံတဲ့ပုဂ္ဂိုလ်တွေဖို့ရတော့ မွေးလာပြီးတော့တည်တဲ့အထိဒီအတွင်းမှာသာဝတိကြီးလည်းပြီးတာမလားဟိုဘက်ဘလို့နေနေရောဟုတ်မလားဒါပေမဲ့လို့ခွန်ကြီးတို့အဲဘုရားရဲ့အဆုံးအမခံယူပြီးတော့ကံကံရဲ့ကျိုးကိုတက်ဝင်ယုံကြည်နေတဲ့ပုဂ္ဂိုလ်ရဲ့ဖို့ကဒီတဘွားလေးနဲ့ပြီးတာမှမဟုတ်ဘူးဟုတ်လားအဲဘဝတဏှာတွေရှိနေသေးတယ်၍မဖြစ်တော့ကံနေပြုလို့တော့ဘဝဆက်ရဝင်လား အဲ့ဒီဘဝဆက်တဲ့အခါမှာကောင်းသောဆက်ချင်းအဆိုးဆက်ချင်းမဖြစ်ရအောင်ဆိုပြီးတော့ကြိုတင်ပြီးတော့ခွန်ကြီးတို့ဓမ္မဘဝမှာကံကြကောင်းရအောင်ကြိုးစားရတယ်မလားဟုတ်တယ်မလားရိုးရိုးဒါနမှုသီလမှုလေးနေကတော့ရင်းစားပဲပြန်ရတာဟုတ်တယ်မလားရင်းစားပြန်ရတာကတော့ဘယ်အမြတ်ထွက်တယ်လို့ခေါ်နိုင်လဲခေါ်နိုင်မှာမလားအဲအနည်းဆုံးသောတာပန်ဖြစ်မှဒါမှအမြတ်ထွက်တယ်ခေါ်တယ်အဲ့ဒီအမြတ်ထွက်ရမယ်အခုဒီမှာနတ်သားမိတာရှင်းဘယ်နေရာဌာနရောက်မှ ဆင်းရဲကလွတ်နိုင်ပါသလဲတဲ့မြတ်စွာဘုရားနိဗ္ဗာန်ရောက်မှဆင်းရဲမှလွတ်နိုင်တယ်။ဟုတ်လား။နိဗ္ဗာန်ရောက်မှဆင်းရဲမှလွတ်နိုင်တယ်ဆိုတော့အဲ့ဒီစကားပြောလို့ပြန်လိုက်ပေါ့။နိဗ္ဗာန်မရောက်ခြင်းပုထုဇဉ်အနေနဲ့နေရတာပဲတို့။ဆင်းရဲတွေကြီးပဲဆိုတဲ့အတိတ်။ဟုတ်လား။ဆင်းရဲတွေကြီးပဲဆင်းရဲတွေကြီးပဲ။အဲလူဘဝနောက်ဘဝလည်းအိုရနာတရားဆွေးမှုဆွေးမှုကြွရတဲ့တာဆင်းရဲတွေပေါ့။ဟုတ်လား။လူဘဝဆိုသုံးနေတာပါပဲ။သုံးနေတာပဲ။အဲ့ဒီဆင်းရဲတွေပဲ။မတော်မတင်နဲ့ ကိလေသာရှိနေတာမတော်တဲ့တိကျတရားတွေဟောဒီမှာအကုသိုလ်တရားတွေသင်္ခါရဆင်းရဲတွေဒါတွေဖန်တီးရတာအဲ့ဒါဘဝသုတိရောက်ရတဲ့ဆင်းရဲတွေဟောတယ်မှာဟုတ်လားအဲအပေဘဝဆိုလို့ရှိရင်တော့သူပြောစရာမရှိတော့ဆင်းရဲမှဆင်းရဲပဲညှဉ်းညွနေရတာပဲတော့သက်တာပဲဆောင်းအဲ့ဒီဘဝသုတိကလွတ်ဖို့ဆိုတာကနိဗ္ဗာန်မျက်မှောက်ပြုမှာဆိုတာကိုဒီကောင်းတဲ့သဘောပေါက်ရမယ်ဟုတ်လားအဲ့တော့ နိဗ္ဗာန်မျက်မှောက်ပြုမှဆိုတာကသောတပတ္တိမက်ကနိဗ္ဗာန်မျက်မှောက်ပြုလိုက်တာနဲ့ပဲအပယ်ကျစေတတ်တဲ့ကိလေသာအဆိုင်ခဲရေတဲ့တခါတည်းဖြူခွဲဖြည့်ရှိလိုက်တာနောက်ဘယ်တော့မှဒီကိလေသာတွေကြံဖြစ်တော့ဘူးဘယ်တော့ကောင်းလဲဟုတ်လားမပယ်ဘူးနဲ့ကိလေခဲဖောက်ခွဲပယ်ခွင်းလေတဲ့ကိလေသာကိလေသာခဲဒီတခါတည်းဖောက်ခွဲဖြည့်ရှိလိုက်တာတဲ့သိကောင်းတာပဲသိကောင်းတာပဲဟုတ်လားမကောင်းတာပြီးတော့ သတ္တဗံဖြစ်သွားတယ်ဆိုလို့ရှိရင်ဘုရားတရားသံဃာရဏသုံးပါးလည်းပဲမတုံ့လို့သက်ဝင်ခြင်းကြည်သွားပြီပြီးတော့လက်တွေ့ဒီလက်သမားကြီးပညာအကျင့်တရားတွေကျင့်သုံးလို့ကိုယ်မှလည်းပဲကျင့်သုံးတဲ့မှလည်းပဲကိလေသာတွေချိန်ပိုင်းချိန်ပိုင်းတဝဲတို့တဝဲတို့ငြိမ့်နေတာလည်းပဲကောင်းသိနေပြီတတပတိမဲ့ရပြီးတဲ့နောက်ပိုင်းမှာอืมကိလေသာအပင်နဲ့သက်တဲ့ကိလေသာတွေခါတဲ့တမှာအပြတ်ရှင်းလိုက်တယ်ဆိုတော့ကိုယ်သိက္ခာ ကိုယ်တမယုံကြည်သွားပြီယုံကြည်သွားဘူးလားယုံကြည်သွားတယ်ဟုတ်လားနာယုံကြည်သွားတာပဲအဲတော့ယရဏ၃ပါးနဲ့စိတ်ခါ၃ပါးဟာပယ်တော့မှอืมပြစ်ပယ်ပြစ်ပယ်တဲ့အနေမျိုးမရှိတော့ဘူးဟုတ်လားအဲတော့မှမပြစ်ပါတော့ဘူးဒီဘဝလည်းမပြစ်ပဲတော့ဘူးနောက်ဘဝလည်းမပြစ်ပဲတော့ဘဝဆက်ဆက်ဘယ်တော့မှမပြစ်ပဲတော့ဘူးအဲတော့ဘုရားနဲ့တရားနဲ့သံဃာနဲ့ စိတ်ခါနဲ့ပေါ့လေဟုတ်တယ်မလားဂုံရှိရှိနဲ့ဘဝတစ်ချောက်သွားရမှာညာနာမဖြစ်မချင်းပေါ့လေဘယ်တော့မှမလွတ်တော့ဘူးဒါတွေပဲအဲတော့အဝိစ္စပတာရဆိုတာပေါ့လေအဝိစ္စပတာရဉာဏ်ဖြစ်တဲ့ဝင်ယုံကြည်တဲ့တရားတရားတွေပေါ့ခိုင်ရဲသွားတာဟုတ်လားကောင်းကောင်းကြီးခိုင်ရဲသွားတာကောင်းကြီးခိုင်ရဲသွားတာတော့ဒါသိကြပါလားအခုပတ္တဗံဖြစ်သွားတယ်ဆိုလို့ရှိရင် တရားရဲ့စွန့်ရည်တတ္တိသိရတော့ဘုရားရဲ့စွန့်ရည်တတ္တိလည်းသိလာတယ်အခုကြည့်ပေါ့သောတာပန်မဖြစ်ခင်ပဲတရားအထုတ်နေသေးပေါ့လေကိုယ်တည်းစိုက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတယ်ကရှိရအောင်မှာစိတ်ကလေးစိုက်ကြနေရင်ဂျိန်တိုင်းဂျိန်တိုင်းစိုက်ကြတာများနေရင်အချိန်ရလာတော့ကမ္မသနာစိုက်ခြင်းဒီဝရဏတရားကြီးကျင့်ရှင်းမလားဘူးလားစိတ်ကလေးကြီးကြီးလို့ပြီးလို့အဲ့မလားအဲ့ဒီတည်းကသရတရားလေးတွေကစဖြစ်လာအောင်ပဲ ဒီအလုတ်ကတေခံတဲ့အလုတ်ပဲဒီမလာခြင်းကအိမ်မနေတော့ဆိုရင်စိတ်ကြီးအများကြီးညင်ညင်ညွနေရတာပူပန်ဆင်းရဲနေရတာဒီလာပြီးအထုတ်တဲ့ခါကျတော့အမစိတ်ကလေးတွေငြိမ်းနေစိတ်ကောင်းတာဖြစ်မလားဗလားတရားရဲ့စွန့်ရည်တတ္တိတွေအရင်သိလားအဲ့ဒါမလားတရားရဲ့စွန့်ရည်တတ္တိတွေအရင်သိလာတော့ဒီစွန့်ရည်တတ္တိနဲ့ပြည့်စုံတဲ့တရားကိုဖော်ထုတ်ခဲ့တဲ့မြတ်စွာဘုရားဟာလည်းပဲတကယ်စွန့်ရည်တတ္တိနဲ့ပြည့်စုံတဲ့ဘုရားရှိရမယ်ဆိုတာပေါ့ဟော ဟုတ်လားတရားကိုထောက်ပြီးတော့တရားရဲ့တတ္တိလေးတွေကိုသေချာသိပြီးတော့ဘုရားရဲ့တတ္တိပြီးတယ်ဟုတ်တယ်မလားငါလိုပဲအခြားခြားယောဂီတွေအထုတ်နေရသူတို့လည်းပဲဒီလိုစင်ကြယ်ကြမှာပဲသရတူသွားတယ်ဟုတ်လားကျင်ဟဖြစ်တဲ့တန်ဃာတော်တွေလည်းပဲဒီလိုအထုတ်နေလို့ဒီလိုပဲစိတ်ကြီးစင်ကြယ်ကြမှာငါလိုစင်ကြယ်ကြမှာပဲသရသက်ဝင်တယ်သက်ဝင်စားပြုတ်လာတယ်ဟုတ်လားလက်တွေ့သက်ဝင်စားပြုတ်လာတာတမ ဒါထူးကြတာပဲဟုတ်လားထူးကြတယ်ထူးကြတယ်နောက်ဆက်ပြီးတော့အာထုတ်တဲ့အခါမှာရှုမှတ်တဲ့အချိန်ကတက်ပြီးတော့တမာတိအားပြည့်လာရင်ရှုစရာနဲ့ရှုတာနှမျိုးကွဲမလားဘူးလားရှုစရာလေးကတခုရှုတာလေးကတခုဟုတ်တယ်မလားအာယုံကတခုတိတာကတခုယုတ်ကတခုတိတာကတခုဖောင်းတာလေးမှရင်ဖောင်းတာလေးကတခုတိတာလေးကတခုပိဏာမှရင်ပိဏာတခုတိတာတခုပေါ့လေ ကြာကြာပူရာလေးတွေပေါ်တဲ့ပေါ်တဲ့လိုက်ပြီးတော့ရှုတဲ့အခါမှာရှုကြနဲ့ရှုတာကွဲပြီးတော့ခဏမစဲပေါ်လိမ့်မှာအတိတ်တိပေါ်ပေါ်ပေါ်ပေါ်လာတဲ့ယုတ်တရားနာတရားလေးတွေပိုင်းပိုင်းခြားခြားသိလာတာပိုင်းခြားသိလာတော့อืมယုတ်နာမြတ်ကရှိတာပဲဆိုတာဒါမြတ်စွာဘုရားဟောတာအဲ့မှငါအခုကိုယ်လေးဖြစ်နေပြီကိုတော့ကယုတ်နာကွဲကွဲပြားပြားမသိခင်တုန်းကတော့မြင်ရတာလည်းပဲငါ ကြားတာလည်းငါသာရနာရထိရတိရတာအကုန်လုံးငါတငါတဲ့ငါနေတာဟုတ်လားနာယုဏတံတတိဟံကိုအမှန်မို့ချမတိကြဘူးငါထငါထိုင်ငါကင်ငါသွားငါစငါကြည့်ငါတိငါမြင်တတ်ဖြစ်ရင်ကိုอืมတတ်ဖြစ်ရင်ကိုအမှန်မို့ချမတိကြရေ မမုတ်ချမသိကြတပ်ဖြစ်ရင်ငါပင်မုတ်ချမှတ်ထင်ကြသည်တက္ကရာဒိဋ္ဌိအစွဲကြီးပါလားကတဲ့ဝိညာဉ်ကျေးဇူးကိုလည်းဆရာတော်ဘုရားကြီးကမိတ်ကြတယ်အဲ့ဒါမှလားနာယုတ်နှစ်ပါးမျက်စိနဲ့နှာခေါင်းကြာကိုယ်စိတ်ခေါ်တဲ့တဝါ၆ပါးမှာဖြစ်နေတဲ့ယုတ်နာနေမျက်စိကမြင်တဲ့အခါမျက်စိနဲ့အခြင်းကယုတ်တရားမြင်တာတိတာကနံတရားပေါ့နားကကြားတဲ့အခါမှာနားနဲ့အသံကယုတ်တရားကြားတာတိတာကနံတရား နှာခေါင်းအနံတဲ့ခါမှာလည်းပဲနှာခေါင်းနဲ့အနံကယုတ်တရားအနန္တတိတာကအနန္တရားရှားကသတိတဲ့ခါမှာလည်းပဲရှားနဲ့အရသာကယုတ်တရားအရသာတိတာလေးကအနန္တရားကိုကထိတွေ့တဲ့အခါမျိုးမှာလည်းပဲကိုအကြည့်တတ်နဲ့တွေ့ရတဲ့အဲအတွေ့ကယုတ်တရားတွေ့တည်တာလေးဒီပူတီအေးတီတောင်းတီတင်းတီလှုပ်တီမာတီကြော့တီပေါ့လေနန္တရားဒီကုသဇကြာစီနေတဲ့အခါမှာလည်းယုတ်တရားနဲ့နန္တရားဒါလေးတွေဒုက္ခိတနဲ့ဒီအကြောင်းတိုက်ဆိုင်နေဖြစ်ပေါ်နေတာ။ အဲ့တော့ဒေါသ၆ပါးကအကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်နေတဲ့နာနဲ့ရုပ်နှစ်ပါးကိုသူဖြစ်ခိုက်မှလိုက်ပြီးတော့မရှိတော့အမှန်မသိတော့ဘာဖြစ်တော့နာယုနဲ့တန်သူကြည့်ဟန်ကအမှန်မဟုတ်ချာမသိကြဘူးငါထငါထိုင်ငါထငါထိုင်ငါကိုင်ငါသွားငါကိုင်ငါသွားငါကင်လိုက်တယ်ရာဟုတုတစ်ခုပေါ့ငါသွားနေတယ်နာကောင်လေးတစ်ခုကြီးအတိုင်းခံပြီးတော့တခါလဲလောက်ငါစငါကြည်စတာလည်းပဲငါပဲဒီငါကောင်လေးရပဲ ကြည့်တာလည်းပဲငါကောင်းလေးရပဲငါစငါကြည့်ငါကြည့်ငါမြင်တဲ့ငါစငါကြည့်ငါကြည့်ငါမြင်ဓာတ်ဖြစ်ရင်ကိုอืมဓာတ်ဖြစ်ရင်ကိုငါပင်မုတ်ချတဲ့ယုတ်တဏ္ဍဖြစ်နေတာတွေပဲအဲ့ဒါတွေကိုငါပင်မုတ်ချတဲ့တကယ့်ကိုပဲဒီမဟာသမားခေါ်တဲ့သာဝရဘုရားကြီးကခွဲချပေးလိုက်တဲ့ အသက်ကောင်းသည်ဝိညာဉ်ကောင်းသည်ငါကောင်းသည်ဆိုတာသက္ကတ္တမှာဆွဲထားတာငါပြမုတ်ကြမတ်တင်ကြသည်တက္ကရာတိတိအဆွဲကြီးလာပါလားတဲ့တက္ကရာတိတိအဆွဲကြီးခါတဲ့ဒီမှာဝင်နေဘွားကောင်းများဆိုတာဝင်ခဲ့ပြီလေဟုတ်လားသူဖြစ်ကြလိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်ရုပ်ရဲ့နာရဲ့လို့တတ်တတ်ထင်တယ်မသိမြင်တော့နိယခန္ဓာတိုင်းငါကြီးပဲဒီငါကောင်လေးဟာကြီးပဲတိုင်းခံပြီးတော့လုပ်နေတာသူတို့ဆွဲဝင်နေတာနားလား ဆွဲဝင်နေတာအဲ့ဒါတက္ကတိရှိအဆွဲခေါ်တယ်အခုဓမ္မသူရှိခိုက်လိုက်ပြီးတော့ရှုတော့ယုတ်တရားနဲ့နန္တရားပိုင်ပိုင်ခြားခြားပြီးလိုက်တော့ဘယ်မနဲ့ငါဘယ်မနဲ့ငါငါဆိုတာမရှိဘူးငါပြုတ်သွားတယ်ဟုတ်လားအဲနာယုတ်ပိုင်ခြားပြီးမှုနေကငါပြုတ်ထားနေတဲ့ပုံမှာသတ္တပတ္တိမဖြစ်လိုက်တဲ့ခါကျတော့တခါတည်းဓမ္မအဲအပြုတ်ချလိုက်တာအလဲချလိုက်တာပြန်ပြီးတော့နလာမထူတော့ဘူး နာယုတ်ပိုင်းခြားတဲ့အခိုက်အတန့်မှာတော့အားနဲ့အောင်လုပ်ပလိုက်တယ်သတ္တပတိမဖြစ်တဲ့အခိုက်အတန့်မှာတော့တခါတည်းတမအပြုတ်ချလိုက်တာဟုတ်လားပြတ်ချလိုက်တာဆိုတာသတ္တပဖြစ်ပြီးတဲ့ပုဂ္ဂိုလ်မှာအဲယုတ်တန်ယုတ်နာနှစ်ပါးကိုတမင်္ဂလာဆင်ရင်လို့ပဲကြည်ကြည်ရှုမှတ်ကြည့်လို့ပဲရှုမှတ်အဲဆင်ရင်သုံးသပ်ပြီးတော့ပဲကြည့်လို့ကြည့်ပဲဘယ်လိုပဲကြည့်ကြည့်ပါလိမ့်တမယုတ်နာနေနဲ့ပဲမြင်တာပဲပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမနေနဲ့မြင်တော့တခါတည်းတမတက္ကတိတိမြစ်ပြပြောက်သွားတာပြုတ်သွားတာဟုတ်လား အဲ့ဒါလိုရှိရမှာဓမ္မအဲ့တော့ယုတ်နာဓမ္မနာမရူပပရိစ္ဆေဒညာနဲ့ပိုင်းခြားပြီးတော့သိရင်အေးဟိုတုန်းကယုတ်နာနှစ်ပါးသာရှိတယ်ဆိုတာအကြားပဲအထင်မှန်ကအခုအမြင်ဖြစ်လာပြီသိမှန်တာပဲဆိုတာယုံကြည်လားဟုတ်လားအဲစွဲလာတယ်ဟုတ်လားအဲဒီကမှတစ်ဆင်းဆက်ပြီးတော့အာထုတဲ့ကမှအကြောင်းနဲ့ကြိုးသိလာလို့ရှိရင်အကြောင်းနဲ့ကြိုးလာရှိတာပဲဆိုတော့သိမှန်တယ်အခုငါတွေ့နေရပြီဆိုတာပါလေပြီးတော့ခဏမစက်ဖြစ်ဖြစ်နေတဲ့ယုံနာတရားတွေမမြဲဘူးသိရဘူးသူဘောတိုင်းဖြစ်ပုံလေးတွေ ဒါလေးတွေတစ်စစ်တက်ပြီးတော့သိလာတဲ့ခါကျတော့ဟာယုံနာနိစ္စယုံနာဒုက္ခယုံနာအနတ္တဆိုတာကိုတော့ကပါဇက်ကဆူရွတ်ခဲ့တာပဲပတိတလုံးတစ်ချက်ကြတစ်ချက်ကြဒီလိုစိတ်ခဲ့တာပဲအမှန်ကတော့ထင်တာပဲရွတ်တာပဲရှိတာပဲအခုတော့ကအမြင့်ကိုဖြစ်လာတာသိမ့်မှန်တာပဲခဏမစဲဖြစ်ဖြစ်နေတဲ့ယုံနာတရားကြီးဖြစ်ပြီးတော့ပြတ်သွားတာကြီးပဲဖြစ်လိုက်ကြလိုက်နဲ့အာဟုဇရာမဟုတ်တဲ့တရားကြောက်ကြတရားတွေပဲ သူသဘောတိုင်းဖြစ်နေတဲ့တရားတွေပဲဆိုတာဟောတဲ့ဝင်လာတဲ့လက်ခံလာတာလက်ခံလာတာအဲ့ဒီတဲ့ကိုကပဲအာဘုရားဟောတာသိမှန်တာပဲရှိဘုရားဟောတာသိမှန်တာပဲရှိဆိုတာဝတ်ကြတဲ့အတိုင်းကျင့်သုံးတော့ဒီမှာအမှန်တည်းတွေ့နေရတော့တရားမှန်တွေ့ရတော့ဗာလေဒီတရားမှန်ကိုဖော်ထုတ်ခဲ့တဲ့ဘုရားလည်းမှန်ပြီပေါ့ဘုရားလည်းလက်ခံလာပြီပေါ့ဒီမှာဟုတ်လားတရားတရားလေးတွေတရားတရားလေးတွေဒီမှာဆွဲလာတာဆွဲလာတာငါလိုပဲကျင့်သုံးနေတဲ့ပုဂ္ဂိုလ်ကြီးလည်းပဲဒီလို ယုံနာပိုက်ခြားသူကအစအမျက်စိရဲ့သဘောပဲဆိုတာအတိညာဏ်ညရတယ်ရလို့မိစ္ဆာတုကအတ္တအစွဲကြီးကင်းပြီးတော့ကိလေသာတွေသူခိုက်တဲ့နဲ့သူငြိမ်းနေဆိုမှန်တယ်ဆိုတာဟောတိသွားတယ်ယောဂီကဟုတ်လားอืมအထူးအားဖြင့်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ပေါ်လိခက်တွက်တွက်လေးယုံနာနေပုံမှာမြင်လာပြီဆိုလို့ရှိရင်အိုးမပြောပါနဲ့တော့တရားတရားတွေခါရအာရှိဖြစ်တာအလင်းရောင်တို့ လင်းနေတာများတခါလေကိုယ်ပံဝင်ကျင်လင်းနေတာတခါလုံးလင်းနေတာတတိုက်လုံးများလင်းနေတာလင်းကြီးပြီးတော့နေတာပီတိอืมပီတိနှစ်တည်းအားရဲ့ပီတိတွေကလည်းကြွားပြီးတော့တသိမ့်နေတစ်ကျင်းချင်းနဲ့ဖြစ်နေတာအေးချမ်းတဲ့ပတ္တတိတွေကိုရောသိပါတခါလေအေးချမ်းနေတဲ့အပူဘာမရှိကျန်လို့ဘာမရှိပြီးတော့ချမ်းသာကိုယ်ရဲ့စိတ်ထဲမှာနေလို့ထိုင်လို့ကောင်းနေတာတသိမ့်ချင်းနဲ့ကောင်းနေတာမနဲ့ချမ်းသာလားဟုတ်တရားတရားတွေကလည်းပဲခါတဲ့သိဖြစ်တာဒီခါကြလို့ရှိရင်ဘုရားကြည်ယူလိုက်တာဆိုတာ ကိုတိုက်တွန်းပေးနေတဲ့ပုဂ္ဂိုလ်တိုက်တွန်းတဲ့ပုဂ္ဂိုလ်တွေလည်းပဲကျေးဇူးတင်တာဟောပြောပေးနေတဲ့ပုဂ္ဂိုလ်တွေလည်းပဲကျေးဇူးဆက်ရှင်တာပေါ့လေဒီပฏิပတ်တိသာသနာပေါ့လေကိုနိစ္စရပုဂ္ဂိုလ်ကအစကြောက်ပွားစေခြင်းတာဒီတရားတွေအထုတ်စေခြင်းနော်อืมတရားတရားတွေဖြစ်နေတာပေါ့သိဖြစ်တာဒီခါကြလို့ဒီတရားတရားတွေอืมဘုရားလည်းကြည်ယူလိုက်တာအာဇီဝကြည်ယူလာတော့တရားတွေတွေ့လာပြီကိုဟုတ်လားတွေ့လာပြီတွေ့လာပြီဒီနည်းနဲ့ဆက်ပြီးတော့အထုတ်ပါတဲ့အခါတော့ ယုံနာသင်္ခါရငြိမ့်တဲ့နိဗ္ဗာန်အငြိမ့်တာတွေ့သွားပြီဆိုလို့ရှိရင်ဘယ်လိုနေမလဲဘယ်လိုနေမလဲဟင်တခါတဲ့ဓမ္မอืมတရားတွေ့သွားပြီကိုဓမ္မပတ္တံတော်မံပတ္တတိဆိုတာဓမ္မတရားကိုပတ္တံတော်တွေ့မြင်သောပုဂ္ဂိုလ်ဒီမံပတ္တတိငါဖျားတွေ့မြင်လားဖျားတွေ့သွားပြီတရားတွေ့သူဟာဖျားတွေ့သူလေတရားတွေ့ရင်ဖျားတွေ့တယ် ဒီစကားပြောမြင်ပြန်ကြည့်ပေါ့တရားမတွေ့ရက်ဖရားမတွေ့သေးဘူးပေါ့တရားတွေ့တော့တော့ဖရားတွေ့သွားတာတက်တော့အစဉ်အတိုင်းပေါ့လေစနစ်တကျအထုတ်ရတဲ့တရားတွေအခုအထုတ်ခဲ့လို့ငါဒီသဘောတရားတွေတွေ့ရတယ်နောက်ဆုံးဆုံးတော့ချုပ်ရင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရတိရတယ်စိတ်ကောင်းတဲ့တရားပဲဆိုတာပေါ့လေဟွန်းဆွဲသွားတယ်ဆွဲသွားတယ်ဒီမှာနောက်လားယူကြည်စွမ်းအား ထိုင်လုံညတရားအထုတ်တွေဆိုတဲ့အတိုင်းပေါ့လေဒီမှာယုံကြည်မှုစွန့်ရင်တရားတရားတွေပေါ့လေခိုင်မာစေဖို့ရာအတွက်ခုနမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းပေါ့လေတရားတွေအထုတ်တာစိတ်စင်ကြယ်မှုကအစဓမ္မတရားတရားလေးနည်းနည်းလေးဤရတော်မူဤရတာလေးဖြစ်လာပြီယုံနာပိုင်းခြားသိတဲ့ခါကျတော့တရားတရားဖြစ်စပြီစင်တိုက်တဲ့ခါကျတရားတရားလေးတွေကခိုင်မခိုင်မလာတာဆွဲလာတာမြဲလာတယ်နောက်ဆုံးအနိဒနိဗ္ဗာန်တွေ့လိုက်တဲ့ခါကျတော့ခိုင်မမခိုင်မပေါ့ ဘသူကဖြစ်ဖြစ်မပြတ်တော့ဘူးအဲ့ဒါလောက်ထိရောက်သွားတာအဲ့ဒါလို့တရားသဘောတွေ့သွားပြီဆိုတော့ဒီတရားသဘောကိုခေါ်ထုတ်ခဲ့တဲ့မြတ်စွာဘုရားလည်းဟုတ်ပြီမှန်ပြီဆိုတာဘုရားလည်းယုံကြည်သွားပြီဒီတရားတိုင်းကျင့်သုံးတဲ့သံဃာဆိုတာလည်းပဲဤကံရှိတယ်ငါလိုပဲသူတို့ကျင့်သုံးလို့အတုထဲမှာလည်းပဲအချိန်ပိုင်းအချိန်ပိုင်းကိလေသာတွေငြိမ်းနေတာယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့သွားတဲ့အခါကျတော့ အပယ်ကျစေတဲ့ကိလေသာတွေငြိမ့်တယ်ဆိုတာငါတို့ရှိမယ်တန်ခါရှိတယ်ဆက်တာအားထုတ်မယ်ဆိုလို့ရှိရင်ကိလေသာတွေအကုန်ငြိမ့်နေလို့ဆရာရှိတယ်ဆိုတာဒီလိုလည်းပဲအနာဂတ်မျှော်မှန်းပြီးတော့ဗောလေယဉ်ကြည်ချက်ကျသွားပြီလေအဲတန်ခါလည်းပဲယဉ်ကြည်သွားပြီဒါဓမ္မနွယ်ခေါ်တယ်ဓမ္မနွားရဆိုတာဗောလေတရားနဲ့ဆက်နွယ်ပြီးတော့တရားအမှန်ကိုမြင်တဲ့ပုဂ္ဂိုလ်ဟာတရားနဲ့ဆက်နွယ်ပြီးတော့တရားအမှန်လည်းမြင်ပြီး မြတ်စွာဘုရားသုံးဆုံးမကျတဲ့အတိုင်းကျင့်သုံးလို့ကိလေသာအစစ်စစ်ငြိမ့်သွားတယ်ငြိမ့်တဲ့ပုဂ္ဂိုလ်စုရှိတယ်ဆိုတာလည်းပဲယုံကြည်သွားပြီဟောဒီနည်းနဲ့ပဲဘုရားရောတရားရောသံဃာရောယရဏသုံးပါးအသက်ဝိယုံကြည်သွားတာအဲ့ဒီယရဏပါလေမရောက်ရဲနေအောင်ကောင်းလောကမှာဒီယရဏတွေသင်ញမ်းထားလို့ရှိလှတယ်ပေါ့ဒီဘုရားယရဏတရားယရဏသံဃာယရဏကိုမတုံ့လို့သက်ဝိယုံကြည်နေတဲ့ပုဂ္ဂိုလ်ဟာဒီယရဏသင်ញမ်းထားတော့ ဖြစ်လျက်ဘဝတိုင်းမှာဘယ်တော့မှအကြီးကျယ်မသွားဘူးမဖြစ်လို့လဲဆိုတော့ဓမ္မအဲလှပ်ပါတဲ့ယတနာရှိနေတာကိုအဲ့ဒီယတနာမှာတကယ်ယတနာသိကောင်းတဲ့ယတနာဓမ္မအဲ့ဒီယတနာသုံးပါးလည်းမတမှုလို့သက်ဝင်ယူကြည်သွားပြီတဲ့ပြီးတော့လည်းပဲဓမ္မကိုရွေ့လေအထုတ်ခဲ့တာသီလအကျင့်ဓမ္မတိကျင့်ပညာကျင့်တွေဘောဓမ္မခြေကံဖြစ်တဲ့သီလအမာခံထားပြီးတော့ကိုယ်နဲ့ဆက်ပြီးတော့ပေါ်ရလေးတွေပေါ်ကျဲလိုက်ပြီးတော့ရှိတာရှိအောင်မှစိတ်ကလေးကဆက်ဆက်ကြဟောတမထတွေရှင်းနေတာတော့ သူဖြစ်တဲ့ကံမှာလည်းကိလေသာတွေငြိမ့်နေတာယုံနာပိုက်ခြားသိမှုကသာပညာသိက္ခာတွေဖြစ်နေတာဓမ္မအစစ်စစ်အစစ်စစ်ဖြစ်သွားတာနောက်ဆုံးအနိဒနိဗ္ဗာန်ကိုသတ္တပတ္တိမဲ့ညာနဲ့မျက်မှောက်ပြုကြည့်သွားတဲ့အခါမှာတကယ်ကိုပဲဒီတိလအမာကခြေခံထားပြီးတော့ဒီလိုတမာတိပညာအကျင့်တွေကျင့်လို့ဒီလိုအခြေအနေရောက်တယ်ဒီအကျင့်မှဒီအကျင့်ပဲဒီအကျင့်မှမှန်ပဲဆိုတာပေါ့လေ ဟောကိုကျင့်ရတဲ့သိက္ခာကိုလည်းပဲဘာဖြစ်လို့မတုံမလို့သက်ဝင်နေကြည့်ပါလားဒီသိက္ခာဒီသီလသမာဓိသိက္ခာအဲပညာသိက္ခာ၃ပါးမှာရောမတုံမလို့သက်ဝင်ရင်ကြည့်တဲ့တရားတရားတွေခိုင်သွားတာမြဲသွားတာဥပဒနာရှိသူမှာတတ္တာရှိပေါ်သည်ဆိုတာပါလေဥပဒနာရှိတဲ့ပုဂ္ဂိုလ်မှာတတ္တာတရားတွေမှာအစစ်အစစ်အစစ်အစစ်ဖြစ်သွားတာသိထူးကြတာသိထူးကြတာအမှန်ကောင်းတာကဲဒါလေးဆိုရမယ် ယရနာ၃ပါးသိခါအားတဲ့ယုံမှမရှိပါတဲ့ယုံမှမှုတွေတခါလေးကျင့်သွားတာနကောင်းဒီဒီကိစ္စတွေကျင့်သွားတာဆိုရမယ်ယရနာ၃ပါးသိခါအားယုံမှမရှိပါယရနာ၃ပါးသိခါအားယုံမှမရှိပါယရနာ၃ပါးသိခါအားယုံမှမရှိပါ ဟမ်ပြီးတော့အကျင့်မှန်ကိုလည်းပဲတစ်ခုတစ်ခုကျင့်လာတော့ကျင့်တယ်လို့အကျင့်လမ်းစဉ်တစ်လျှောက်ပါပေါ့လေကိလေသာလေးတွေတပွဲတို့တပွဲတို့အချိန်ပိုင်းအချိန်ပိုင်းငြိမ့်လာတာ ကိလေသာငြိမ်းမှုထားလို့ရှိရင်ဒီကျင့်မှန်တယ်ဆိုတာလည်းပဲတသက်တစပါလိတဲ့ဝင်တာကဒီအကျင့်မှန်တဲ့ဒီအငြိမ်းမှန်ကိုဧကံရတယ်ဆိုတာလည်းပဲဒါကြတဲ့ဓမ္မတဲ့ဝင်သွားတာတဲ့ဝင်သွားတယ်ဆိုတော့ဒီအကျင့်လမ်းမှန်ကလွဲရင်အငြိမ့်တတ်ကိုမရနိုင်ဘူးဒီအငြိမ့်တတ်ကမှတကယ်အငြိမ့်တတ် ဒီငိမ့်တက်ကမှတကယ်ငိမ့်တာအဲ့ဒီတကယ်ငိမ့်တက်ကိုဟောဒီအကျင့်မှန်နဲ့သွားရတယ်ဆိုတာအကျင့်မှန်ပြီးတော့ဒီအကျင့်ကလွဲရင်ပေါ့လေအခြားကျင့်တွေလက်မခံတော့ဘူး။ဒါလက်မခံတော့ဘူး။ဘာဖြစ်လို့လဲဆိုတော့ဒီမှာကိုယ်တိုင်ဖြစ်နေပြီကိုယ်တိုင်ဖြစ်နေပြီဒီမှာအဲ့တော့အကျင့်မှမဟုတ်တဲ့ဟာကိုအကျင့်မှလုပ်ပြီးတော့အယူလွဲတဲ့ဟာကိုပါဠိလိုသီလပရပရာမာသခေါ်တယ်။သီလပရပရာမာသ။ အခုခေတ်ဆိုလို့ရှိရင်အများကြီးဘောမှာပြောကြတာလေအများကြီးအများကြီးမှာပြောကြတာလေရှင်းပြီအများကြီးပဲဘုရားဟောကြံကံနဲ့ညီညီနဲ့ကြနေတာလည်းရှိပါတယ်ဘုရားဟောကြံကမဟုတ်ဘဲနဲ့ကိုထင်ရပြောနေတာလည်းရှိတယ်ဒီမှာဟုတ်လားကျုပ်နိဗ္ဗာန်ဆိုတာဝင်းဝင်းကြီးလင်းလင်းကြီးတို့ဘာတို့ဒီပြောနေတာလည်းရှိတယ်ဟုတ်တယ်မလားအဲစသည်ပေါ့ဒီမှာအများကြီးပါပဲဒီမှာဘုရားဘာသာနယ်ပယ်ထဲမှာတော့မှအဲကိုထင်ရပေါ့လေလမ်းစဉ်ကြီးထွင်းပြီးတော့အမျိုးမျိုးပြောနေကြတာရှိတယ် ကိုထင်ရာကိုနိဗ္ဗာန်ကိုဝဝကြီးလင်းလင်းကြီးလုံးလုံးကြီးစသည်ပါလို့ပြောနေကြတာလည်းရှိတယ်။အဲတော့အခုသတိပဋ္ဌာန်ဒေသနာနည်းအတိုင်းအထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့ဝိပဿနာဒီတစ်လျှောက်မှာဒါမှအချိန်ပိုင်းအချိန်ပိုင်းလေးတွေတပွဲတို့တပွဲတို့တွေကိလေသာတွေငြိမ့်လာတာဒါထူးခြားနေတာပဲ။ယုံနာသင်္ကာရငြိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုသွားတယ်ဆိုတော့ဒီအငြိမ့်စစ်ကို ဟောဒီအကျင့်စင်နဲ့သွားရတယ်အကျင့်စင်နဲ့ရောက်သွားတယ်ဆိုတော့အကျင့်မှန်လည်းမသိသွားပြီပြီးတော့အငိမ့်မှန်လည်းပဲသိသွားပြီအကျင့်မှန်နဲ့အငိမ့်မှန်သိသွားတော့ဒီကလွဲဒီပြင်ဘာမှမရှိဆိုတာဒါယုံကြည်သွားပြီယုံကြည်သွားပြီလက်မခံတော့လက်မခံတော့ဘူးအဲ့ဒါသီလပရပရမတ္တဒိဋ္ဌိပြုတ်သွားတယ်ဒါပြောတာလက်ပရပရမတ္တဒိဋ္ဌိမရှိဘူးတဲ့ဒါပဲအကျင့်မဟုတ်တဲ့ဟာအကျင့်မှမဟုတ်တဲ့အကျင့်မှန်လုပ်ပြီးတော့ဘုလို့ ကျင့်သုံးလို့ရှိရင်နိဗ္ဗာန်ရောက်နိုင်တယ်ဆိုတာအဲ့ဒီဆွဲရင်ရှိတော့ဒါလည်းကုန်သွားပြီ။ဒါဒီကျင့်သွားတာ။ပြီးတော့ဟိုအိန္ဒိယမှာအခုဒီရှိပါတယ်။နွားလို့သွားစားတောက်နေကြတာလေ။ခွေးလို့သွားပြီးတော့စားတောက်နေကြတဲ့အကျင့်တွေရှိတယ်။အဲ့ဒါလည်းတိကျပရပရမတ္တဒိဋ္ဌိခေါ်တယ်။ဝိဓမပါတာကြတွေလည်းရှိပါတယ်တမန်။ကောင်းကင်ကအဲဖရာကိုကြည်ညိုယုံမြနဲ့ပေါ့လေ။နန္ဒဒုက္ခဘုံမှာ ဆရာတဲ့ဓမ္မအဆုံးမရှိတဲ့ချမ်းသာကြီးခံစားနေရတယ်ဆိုတာကိုယ်ရတယ်ဟုတ်လားဘာမှကြည့်ရတာမဟုတ်သူတို့ဟာကဘာမှမကြည့်ရဘူးဒီဖျားရှိကိုယ်တဲ့ဒီဖျားရှိကိုကြောင်းသွားပြီးတော့ဒူးထောက်ပြီးတော့သချင်းလေးပါလေးဆိုလိုက်ရင်ဒါအဘဖြေလိုက်လို့ဒီအကုန်လုံးပြီးဖတ်ရတယ်ဒီကဟာလားဟာဒီပေါ့ရစ်ကောင်တွေတတ်ပြီးတော့ပူဇော်လို့ရှိရင်ချမ်းသာတယ်ဆိုတာဟောဒီတာဒီအလွဲတွေလေအလွဲတွေပေါ့ပြီးတော့ဟိန္ဒူတွေရှိသေးတယ်ရုပ်ရုပ်မာမာအကုသိုလ်တွေပြုထားပေါ့ပါပတွေပြုထား သရတိဟိုလိဂင်္ဂါခေါ်တဲ့ဂင်္ဂါမြစ်ပေါ့ဂင်္ဂါမြစ်တဲ့ရေဆင်းချိုးလိုက်လို့ရှိရင်တခါတည်းလှုပ်ထားတဲ့ပါပအဲမကောင်းမှုအကုသိုလ်တွေတဲ့မကောင်းမှုတွေကခါတည်းရေစီးကောင်းနဲ့ပါသွားပြီးတော့သူကတန့်ရှင်းကြနေတယ်အဲ့ဒါကြီးလည်းပဲသီလပဒပရမသခေါ်တယ်ဟုတ်လားပရမသခေါ်တယ်မှာအများကြီးပဲအများကြီးပဲဒီကုဏသောသောပိုင်းကပြောတယ်ဘောတိခွေးလို့သွားခွေးလို့စားနွားလို့သွားနွားလို့စားဆိုတာပြုကျင့်နေအများကြီးရှိတယ် ပြီးတော့ဘုန်းကြီးတို့ဗမာပြည်မှာလည်းပဲနတ်ကုွယ်ယုံများနဲ့တရားဇမာကုွယ်ယုံများနဲ့ပေါ့လေချမ်းသာဒုက္ခတွေရနိုင်တယ်ကိလေသာတွေကစင်ကြယ်ပြီးတော့တခါတည်းတမှာလုံးဝချမ်းသာသွားနိုင်တယ်ဆိုတာပေါ့ဒီမှာအဲ့ဒါတွေယူတာတွေတက်ရှိတယ်ပြီးတော့ဗဒါလန်တို့တန်လန်တို့ဘာတို့ဆိုတာဗဒါစိစုတန်ပြီးလို့ဆိုတာရှိသေးတယ်အဲ့ဒါမလားအဲဒါတွေလိုက်စားလို့ရှိရင်လည်းအောင်မှာတရှင်းသွားတယ်လို့ဘာလို့လို့ပေါ့လေအဲ့ဒါမလားဘူဘူအောင်တို့ဘာတို့ညာတို့ဆိုတာဒါတွေရှိပါတယ်အများကြီးပါစုံလို့ပါပဲ သုံးလို့သုံးလို့အဲ့ဒါလေးအဲ့ဒါလေးလည်းပဲသီလပရပရမှာသာတဲ့ထည့်ရမှာပဲဒါပဲပြီးတော့တချို့ပြောကြသေးတယ်ခေပညာတာဘိုင်းကပေါ့လေစိတ်ကလေးကိုအငြိမ်းစားပေးထားစိတ်ကလေးဒီလွတ်လပ်တဲ့နေရာမှာထားထားလို့ရှိရင်ဒါနိဗ္ဗာန်ပဲပေါ့စိတ်ကလေးဘယ်လိုငြိမ်းစားပေးလို့ရပါမလဲစိတ်ကလေးငြိမ်းစားပေးထားလို့ရှိတာပြီးနေတာပဲတဲ့ဘာမှလည်းလွတ်ဖို့မလိုဘူးတဲ့ဒီမှာဟုတ်လားအဲ စိတ်ကလေးအေးတဲ့နေရာထားလိုက်တဲ့ထားလိုက်လို့ဒီဓမ္မစိတ်ကလေးကိုအေးလို့လေဒီပါဒီလိုကိုဒီလိုလောက်တာကိုဒီပါဘယ်နဲ့လောက်စိတ်ကလေးအေးအောင်လုပ်လို့ရပါမလဲအကျင့်မအကျင့်မှမရှိပဲနဲ့ရပါမလားသူတင်ဝင်ကြီးရပါမလားဟမ်အဲ့ဒါသူတို့ပြောကြတယ်စိတ်ကလေးအငြိမ့်စားပေးလိုက်ပါတဲ့ဘယ်လိုများဟမ်ဘယ်လိုများအငြိမ့်စားပေးတယ်တော့မသိပါဘူးဟုတ်လားစိတ်ကလေးအေးတဲ့နေရာလေးသူကပို့ထားလိုက်ပါတဲ့သူကဒီလိုကိုဟုတ်လား အဲအရေးစားပေးလိုက်လို့ရှိရင်အေးတဲ့နေရာလေးပို့ထားလိုက်ဒီကလေးကအေးရောတဲ့လောဘဒေါသမောဟမရှိဘူးလေခါနဲ့ချမ်းသာလို့လေဒီကလေးလို့ဆိုတာကိုအဲဒါလည်းပဲသီလပရပရမတာဟုတ်တယ်မလားပရမတာဒိဋ္ဌိပဲအများကြီးပဲအများကြီးပဲဟောဒီအကျင့်ကသစ္စာ၄ပါးကိုလည်းပဲသိမြင်ရအောင်လို့တကယ်စစ်မှန်တဲ့ဥပဒနာအကျင့်မှအကျင့်မှဟုတ်လားဥပဒနာကျင့်တော်ဖြစ်တယ်ဥပဒနာကျင့်နေဖြစ်နေတော့သစ္စာ၄ပါးမသိဘူးလားဟင် ဟုတ်ကိုယ်တွေကဖြစ်ဖြစ်တဲ့ယုံနာသင်္ခါရတရားတွေဒုက္ခသစ္စာမလားသူတို့ဖြစ်ကြလိုက်ပြီးတော့ရှုနေတဲ့ခါကျတော့ဒါသစ္စာဒုက္ခသစ္စာပိုင်းခြားသိမနေဘူးလားသိတယ်ဟာလားဖောင်းတာနေတဲ့ဒုက္ခသစ္စာပိန်တာတဲ့ဒုက္ခသစ္စာပူတာအေးတာတောင်းတာတင်းတာလှုပ်တာညောင်းတာညတာကြိုက်တာခဲတာမြင်တာကြားတာနာနာစားတာဖြစ်ဖြစ်တဲ့ယုံနာသင်္ခါရတရားတွေပဲသူတို့ဖြစ်ကြလိုက်ပြီးတော့ရှုနေတော့ဖြစ်အမှန်ဖြစ်တဲ့ယုံနာတရားတွေပိုင်းပိုင်းခြားခြားသိနေတော့တို့ကဒုက္ခပိုင်းခြားသိနေတယ်မလားဟုတ်လားသူတို့ဟာကဘယ်မလဲဒုက္ခပိုင်းခြားသိတာ ဘာပြောရမလားစိတ်ကလေးငြိမ်းစားပေးလိုက်ပါတဲ့နော်အဲငြိမ်းတဲ့နေရာလေးစိတ်ကလေးထားလိုက်ပါပို့ထားလိုက်ပါတဲ့သူကဒီလိုဟုတ်တယ်မလားဘာမှသူကသစ္စာလေးပါးကိုဟိုသိရအောင်ကျင့်နေတာလည်းမဟုတ်ဘူးနော်အဲအဲ့ဒီလိုသစ္စာလေးပါးမြင်တာလည်းမဟုတ်ဘူးဥပဒနာကျင့်လည်းမပါပဲနဲ့စုံတရားအလေးကျင့်လုပ်ယုံညနဲ့ကိလေသာကစင်ကြယ်ပြီးတော့တန်တရားကလွတ်မြောက်တယ်လို့တွဲမှားတဲ့အကျင့်နေအဲ့ဒါသီလပရပရမတ္တဒိဋ္ဌိဆိုတဲ့နော်လားအဲ့ဒီဒိဋ္ဌိအဲ့ဒီဒိဋ္ဌိ သောတာပန်ဖြစ်သွားလို့ရှိရင်အဲ့ဒါပြုတ်သွားတာအဲ့ဒါမရှိတော့ဘူးဟုတ်လားအဲ့ဒါမရှိတော့ဘူးကြည့်လေအခုအဲ့ဒီအခြေအနေမရောက်ခင်ကိုပဲကိုယ်တည်းဆက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုတော့ဒုက္ခသစ္စာပိုက်ချမသိဘူးလားပိုက်ချသိခြင်းဖြင့်ဒီလိုပိုက်ချမသိတဲ့အတွက်ဖြစ်ခွင့်ရှိတဲ့တာယာမှုသမုဒိယသစ္စာပေါ်သေးလားဟောသမုဒိယသစ္စာလည်းပယ်တဲ့အနေမပြီးဘူးလားပြီးသွားတယ်ဟုတ်လားမလား ပြီးတော့ဒီခိုက်တာမှာအမှန်တိုင်းမသိဘူးကစားကိလေသာတွေတပွဲတို့တပွဲတို့ရိမ့်နေဘူးလားဟောနိရောဓဆိုတာဟုတ်တယ်မလားရှိတဲ့စိုက်ပွားဆိုတာပေါ့လေပြီးတော့ရှိမှတ်တဲ့စိတ်ထဲမှာဓာတ်ခွဲကြည့်တဲ့အခါကျတော့ခွဲတန်းချကြည့်တဲ့အခါကျတော့ဒီမှာမေဃသစ္စာထိုက်တဲ့တရားတွေအပြည့်ဝပါမနေဘူးလားမာရိပါတော့မာရိပါတော့ဒုက္ခသစ္စာထိုက်တဲ့ကိုယ်တွေကယုံနာတရားတွေသူတို့ဖြစ်ခိုက်လိုက်ပြီးတော့သွေးမြဲစွာ ရှုနိုင်ရေးအတွက်ပိုင်းခြားသိနိုင်ရေးအတွက်အရှင်ကြောင်းရဆိုင်ပြီးတဲ့သဘောလေးမပါဘူးလားစိတ်တွန်းအားလေးလေဟုတ်တယ်မလားအဲ့ဒါတမာယုံမဲ့ကိုခေါ်တယ်ဝိจิဘလာဝမ်းပိုက်ဆိုင်ထားတယ်တက်ရှုသွင်းလိုက်တော့ဖောင်းတက်လာတယ်ဆိုင်လိုက်တော့ပိန်ကျသွားတယ်ဟုတ်တယ်မလားဖောင်းမှုခေါ်တဲ့တောင်းရင်းလုံကြတဲ့သဘောလေးဒါဒုက္ခသစ္စာလေဟုတ်လားပိန်မှုခေါ်တဲ့ရော့ပြီးတော့ငြိမ်ကျသွားတဲ့သဘောလေးကဒါယုတ်ဒုက္ခသစ္စာလေးတဲ့တရားလေးအဲ့ဒါလေးရှိခိုက်လိုက်ပြီးတော့ဓမ္မရှုနေအောင်လို့ကြောင်းရဆိုင်တဲ့သဘောလေးမပါဘူးလားစိတ်တွန်းအားလေးအဲ့ဒါတမာယုံမဲ့ကိုခေါ်တယ် ဟုတ်လားကြောင်းရဆိုင်ပြီးတော့အဲ့ဒီဖောင်းတာလေးပိန်တာလေးကအစပေါ့လေအဲအမှတ်ရမလားဘူးလားမလွတ်တမ်းမှတ်နိုင်တဲ့သဘောကြီးပေါ်မလာဘူးလားဟောတတိကလေးတွေမှာပေါ်လာတယ်အဲ့ဒါသမာတိမဲ့ကိုခေါ်တယ်ဟုတ်တယ်မလားကျွဲမြဲစွာရှုတော့ရှုရအောင်လေးမှာစိတ်ကလေးကတစ်ချိန်ကြတစ်ချိန်ကြတော့မှစိုက်ကြမနေဘူးလားအဲ့ဒါသမာသမာတိမဲ့ကိုခေါ်တယ်သမာဝါယမသမာတိသမာသမာတိမဲ့ကိုသုံးပါပါမတော်ဘူးလား ဖောင်းတာလေးကိုစိုက်ကြတာများလို့အချိန်ရလာလို့ရှိရင်အားပြလာတဲ့အခါဖောင်းတာလေးကတောင်းသဘောတင်းသဘောလှုပ်သဘောဒါလေးတွေတွေ့မသွားဘူးလားဒါလေးတွေအစစ်စစ်ပေါ်ပြီးရေတိုင်းကြီးများလို့ဒါလေးတွေတွေ့တွေ့မသွားဘူးလားဖောင်းတာလေးစပြီးတော့သုံးသပ်သွားတာလေးမတွေ့ဘူးလားအဲ့ဒါသမာဓိကြီးနဲ့ခင်နော်အခြားခြားပေါ်ရလေးတွေပေါ်တိုင်းလိုက်ပြီးတော့ရှုတဲ့အခါမှာလည်းပဲသဘောလေးတွေကအစသိတယ်ဟုတ်တယ်မလားပြီးတော့ဒါကြောက်ပဲသွားတာလည်းသိတာမလားအဲ့ဒါသမာဓိတိမဲ့ခင်ခေါ်တယ်ဟုတ်လား ဒီတော့အာယုံနဲ့မသိတဲ့အောင်လို့ချိန်မှပေးတဲ့တမန်တိကပမကင်လည်းမပါဘူးလား။ပေါင်းတာလေးနဲ့ကြည်မှတ်တာလေးနဲ့တဲအောင်ပိန်တာလေးနဲ့မှတ်တာလေးနဲ့တဲအောင်ချိန်မှပေးတဲ့တော့မပါဘူးလား။အသိညာလျှောက်ပြီးဆိုလို့ရှိရင်ကြွားတာနဲ့ကြည်မှတ်တာနဲ့တဲအောင်လှမ်းတာနဲ့မှတ်တာနဲ့တဲအောင်နေချတာနဲ့မှတ်တာနဲ့တဲအောင်ဆိုပြီးချိန်မှပေးတဲ့တမန်တိကပမကင်မပါဘူးလား။ဟောတမတိတိမဲ့ကင်တမတိကပမဲ့ကင်သပညာဆိုင်ရာမဲ့ကင်ညခန္ဓာနှစ်ပါးပါနေတယ်မလား။ဟုတ်လား။ရှုတိုင်းမှာထိုက်တဲ့လိုဓမ္မသမာဓိမဲ့ကင်၃ပါးနဲ့ပညာမဲ့ကင်၂ပါးဘယ်နှပါးတော့ ၅ပါးပါနေတယ်ဟုတ်လား၅ပါးပါနေတယ်ဒါတိပွားပြီးသားဖြစ်နေတာဒီတော့လူတွေမှာသဘက်ကြီးစောက်တည်ဆောင်နေတတ်တဲ့သီလတရားပြည့်ပြည့်စင်ကြဲနေလို့ရှိရင်အမှန်ပြောတာအမှန်လုပ်တာအတိုင်းဝါကြောင့်မှားနေတာသီလမဲ့กินနေလည်းပဲပြီးပြီးနှစ်မနေဘူးလားယဟန်များမဆိုလို့ရှိရင်ရှင်ရများမှာဆိုလို့ရှိရင်မလုပ်ကောင်းပြောကောင်းနဲ့ပြင်းရချက်တွေရှောင်ကျဉ်နေလို့ရှိရင်ဘာဖြစ်တော့သီလမဲ့กินနေပြည့်စုံနေဘူးလားဒါသီလနဲ့อืมမလုပ်ကောင်းပြောကောင်းနေရာတွေရှောင်ကျဉ်တဲ့ သီလမဲ့ခင်နဲ့ရှုတိုင်းမှာထိုက်တဲ့လိုပါနေတဲ့မဲ့ခင်900နဲ့ပေါက်တတ်တဲ့ခါကျတော့ဘယ်လောက်တော့မဲ့ခင်7ပါဟုတ်တယ်မလားမဲ့ခင်7ပါလဲဒီမှာပွားနေတာတိပဲစိုက်ပွား၄ပါးကိစ္စအပိုင်ရတဲ့ဟုတ်တယ်မလား၄ပါးကိစ္စအပိုင်ရမုချပရမဆိုတာဒါပဲတိစရာတိတယ်ပယ်စရာပယ်တယ်ဘာဖြစ်တော့စိုက်စရာစိုက်တယ်စိုက်တယ်ဆိုတာရောက်တာပေါ့ဘာဖြစ်တော့ပွားစရာတွေပွားနေတာဟုတ်လားအတ္တတလေးပါးဒီမှာပါနေတာ ဝိပဿနာခိုက်မှာတဲ့ကိုကသစ္စာလေးပါးပါနေတာဟုတ်လားဒီမှာပါနေတာအကျင့်မှန်ဆိုတာသိနေပြီသစ္စာလေးပါးသိရအောင်လို့ဒီမှာဥပဒနာအကျင့်မှန်ဆိုတာသိနေပြီသိနေပြီရှင်းနေပြီဒီခိုက်တာမှလည်းပဲတိလမဲ့ခင်နဲ့လုံလုံကြီးကြီးကိလေသာတွေငြိမ့်နေဆိုတာရှင်းနေပြီသမာဓိမဲ့ခင်နဲ့စိတ်ထဲချင်းနေတဲ့ကိလေသာတွေငြိမ့်နေဆိုတာရှင်းနေပြီရှင်းမနေဘူးလားပညာမဲ့ခင်နဲ့ညို့နေတဲ့ကိလေသာကိလေသာတွေဒီမှာတပွဲတို့တပွဲတို့ပေါ့ဗျာအပြည့်ရှင်းနေတယ်ဆိုတာသိနေပြီ ပယ်ရမယ်ကိလေသာ၃ခြင်းကိုပယ်တတ်ကြောင်းဖြစ်တဲ့သီလသမာဓိပညာကျင့်တရားနဲ့ကိလေသာတွေအစဉ်စဉ်ငြိမ့်နေတယ်ဆိုတာအမှန်ရှင်းနေတာပဲရှင်းနေတာဟုတ်တယ်မလားอืมရှင်းနေတာပဲဟောဓမ္မကိုယ်တိုင်ဝိပဿနာရှိတဲ့အခိုက်အတန့်မှာဓမ္မကိုယ်တွေ့ဖြစ်နေတော့ငြင်းလို့ရသေးရဲ့လားငြင်းလို့မရဘူးဟုတ်တယ်မလားအဲနောက်ဆုံးအငိမ့်တနိဗ္ဗာန်ကိုအဲယုံနာသင်္ခါရငြင်းတဲ့နိဗ္ဗာန်ဖြက်ကလေးသတ္တပတ္တိမနဲ့တွေ့သွားပြီဆိုလို့ရှိရင် မဖြစ်တော့အဲ့ဒီခါကျတော့အငိမ့်တနိဗ္ဗာန်တွေ့လိုက်တာနဲ့ဒုက္ခသစ္စာပိုင်းခြားသိမှုသမုဒိယသစ္စာပယ်မှုနဲ့မေဃသစ္စာပွားမှုတဲ့တရားဝင်တခါတည်းပြီးပြီးသွားတာဟုတ်လားအခုရှုတဲ့အခိုက်အတန့်မှာတော့ဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်သစ္စာ၃ပါးကိုဘာဖြစ်တော့ပေတာပေတင်တာပေတယ်ဘာဖြစ်လို့စိုက်တင်တာစိုက်တယ်ပွားတင်တာပွားတယ်သောတပတ္တိမဲနဲ့ငိမ့်တာတွေ့လိုက်တဲ့အခါကျတော့ခုန ဘာဖြစ်လို့ပိုက်ချတိတိနဲ့ဟာကိုတရားဝင်နေနဲ့ပြီးပြီးသွားတယ်ပယ်တဲ့နဲ့ဟာလည်းပဲတခါတည်းဓမ္မတရားဝင်နေနဲ့ပယ်ပယ်လိုက်တယ်ပွားတဲ့နဲ့ဟာလည်းပဲတရားဝင်နေနဲ့ပွားလိုက်တယ်ပြီးတော့လောကီခိုက်တဲ့နဲ့လောကုတ္တရာခိုက်တဲ့ဓမ္မနှစ်ပိုင်းခွဲရပါဘူးဟုတ်တယ်မလားဒုက္ခမြင်တာကျွတ်တစ္ဆာမှန်စွာသိမှုပြီးတဲ့ဒါဥပဒနာခိုက်တာမှာဒုက္ခတစ္ဆာမြင်တာနဲ့ကြံတဲ့တစ္ဆာသုံးပါးတခါတည်းအလိုလိုကိစ္စပြီးပြီးသွားတာသတ္တပတိမေခိုက်တာမှာတော့နိဗ္ဗာန်မြင်တာကျွတ်တစ္ဆာမှန်စွာသိမှုပြီးတယ် သစ္စာ၄ပါးကလားဝိပဿနာအခိုက်နဲ့မဲအခိုက်မှာရှင်းနေပြီဟုတ်လားအဲ့ဒါလေးဆိုရမယ်ဒုက္ခမြင်ကကိတ္တစာမှန်စွာသိမှုကြည်ဒုက္ခမြင်ကကိတ္တစာမှန်စွာသိမှုကြည်ဒုက္ခမြင်ကကိတ္တစာမှန်စွာသိမှုကြည်ဆို ဒါဥပဒနာခိုက်တာမှာလောကီခိုက်တာမှာနော်ကိုယ်တည်းကပေါ်သမျှဒုက္ခသစ္စာထဲတဲ့တရားတွေသူတို့ဖြစ်ခဲ့လိုက်ပြီးတော့ရှုလို့ပိုင်းပိုင်းခြားခြားသိလိုက်တာနဲ့ဒီလိုမသိရင်မသိရတဲ့အာယုန်နဲ့စပြီးတော့တာယာမှုသမုဒိယသစ္စာဖြစ်ခွင့်ရှိတယ်အခုမဖြစ်တော့ဘူးသမုဒိယသစ္စာခေါ်တဲ့တာယာမှုလည်းပယ်ပြီးဖြစ်သွားပြီဟောဒီခိုက်တာမှာဝိတေကမကိလေသာပရိယုဌာဏကိလေသာအနုပြကိလေသာဒီကမှာငြိမ့်နေတယ်ဟုတ်လား အငိမ့်တက်ကိုလည်းပဲတဝဲတို့တဝဲတို့တမှာဆက်ရောက်ပြီးသားအမြောက်ပြီးပြီးသားဖြစ်သွားပြီခုနဖွဲ့တန်းချတဲ့အတိုင်းလောကီမက်တွေလောကီမက်7ပါးလဲဟုတ်မလားဥပဒနာမက်7ပါးလဲပဲပွားပြီးသားဖြစ်သွားပြီဘယ်တော့ကောင်းမလဲတိပယ်စိုက်ပွား၄ပါးကိစ္စအပိုင်းရမုစ္ဆပရမဆိုတာဒါဘောတမှာတစ်ချက်ခုတ်၄ချက်တခါတည်းဆက်ပြတ်သွားတယ်နော်အဲဥပဒနာညာနေသင်တိုင်းတက်ပြီးတော့နောက်ဆုံးချက်ကလေးဆိုယုံနာတေကရာငြိမ်းတဲ့နိဗ္ဗာန်ကိုသောတပတ္တိမဲ့နဲ့မဲ့ဖို့ညောမပြုလိုက်တဲ့အခါကျတော့ခါတဲ့ဓမ္မ နိရောဓသစ္စာကိုမျက်မှောက်ပြုပြီတဲ့ငြိမ့်တာတွေ့သွားပြီတွေ့လိုက်တာနဲ့ပဲမက်ကခဏဟိုကဒုက္ခသစ္စာပိုင်းခြားတိကိုတရားဝင်သွားတယ်သမုဒိယသစ္စာအပယ်နဲ့သတ်တဲ့ပယ်ချတဲ့သမုဒိယသစ္စာတဏှာကိုပယ်လိုက်တယ်ပြီးတော့မကသစ္စာပွားမှုလည်းတရားဝင်ဖြစ်သွားတယ်အဲ့ဒါမလားအဲ့ဒါနိဗ္ဗာန်မြင်ကကျွင်းသစ္စာမှန်စွာသိမှုကြည်တဲ့ကဲဆိုရမယ်နိဗ္ဗာန်မြင်ကကျွင်းသစ္စာ မှန်စွာသိမှုကြည်နိဗ္ဗာန်မြင်ကကျွတ်တစ္ဆာမှန်စွာသိမှုကြည်နိဗ္ဗာန်မြင်ကကျွတ်တစ္ဆာမှန်စွာသိမှုကြည်သို့ ဒါဥပဒနာခိုက်တမှာရောအငိဏနေပါမျက်မှောက်ပြုတဲ့ခိုက်တမှာရောပေါ့အဲ့ဒါမလားအဲတစ္ဆာတွေမြင်ပြီးတော့ဒီမှာအကျင့်လမ်းမှန်နေပေါ့တစ္ဆာတွေမြင်တဲ့အကျင့်လမ်းမှန်နေရှင်းလားတကယ်အငိဏအမှန်ကိုလည်းပဲတွေ့သွားပြီဆိုတော့ဒီအကျင့်လမ်းမှန်တဲ့ဒီအငိဏကလွဲလို့ရှိရင်ဒီဘာတွေရှိမလဲဆိုတာယုံကြည်နိုင်ပါယုံကြည်ပါတော့မလားသစုံတရားလေးကျင့်လို့ုံများနဲ့ အဲကိလေသာတွေကစင်ကြယ်ပြီးတော့တန်တရား လုံးရောက်တယ်ဆိုတာနဲ့ယုံကြည်ပါတော့မလားပုထုဇဉ်ဆိုတာမျိုးဟာလေကိုကမရင့်ကျက်သေးတော့ရင့်ကျက်အောင်လည်းပဲကိုကညာနေပိုင်အောင်မလုပ်ထားတော့ကိုကပြောယုံလိုက်ဒီဟာပြောယုံလိုက်လုပ်တတ်တယ်ဟုတ်လားဆရာတွေကလည်းသိညာတာတော့ကြဟိုဆရာတယောက်လာကြပြီဟုတ်လားပြောသွားကြပြီအင်းဟုတ်တော့ဟုတ်လို့နဲ့တမဟုတ်လားဟိုဆရာတယောက်လာကြပြီတော့ကြအဲသူပြောတယ်လေဟုတ်ဟုတ်လို့ပေါ့လေသူဖြစ်နေတာဟုတ်လား ဟောတာကိုဆရာပြောတာဖုံလုံးလုံးဒီဆရာပြောတာဖုံလုံးလုံးနဲ့ဘယ်ဟာမှသူကအတိမကြဘူးလာစရာတွေအကုန်လုံးလက်ခံတာလေဟုတ်လားလက်ခံတယ်အမှန်တွေလက်ခံတာရင်တော့တော်ရဲ့ပေါ့အမှားတွေများလက်ခံပြီးလို့ရှိရင်တကယ်၅ပါးမောက်ပေါ့ဟုတ်လားဒါကြောင့်မလို့ဒီအရေးမှာအဲယထာဘုဒ္ဓညာနာယတထာပရိယတိတာဘောလို့ဆိုထားတယ်ဟုတ်တိတ်မှန်စွာဉာဏ်ပိုင်ရဖို့ရာတွေ့တဲ့ လမ်းမှန်ညွှန်ပြတဲ့ဆရာကောင်းရှားရမယ်မရမနေရှားရမယ်ဟုတ်လားအဲညွှန်ကြားတဲ့အတိုင်းဘုရားဝတ္တိသနာနဲ့ကိုက်ညီပြီလို့သိချရတဲ့ပုဂ္ဂိုလ်ထံကဗလိကြားလို့ကိုကလှုပ်ကြည့်လို့မှန်တာတွေ့ပြီဆိုလို့ရှိရင်တော့ဒါဘာဖြစ်တော့တိပိဟာအလွဲကြီးဆိုတာဖြစ်သွားပြီဟုတ်တယ်မလားဒီလိုမှမဟုတ်ဘဲနဲ့ကိုကလည်းပဲအဲဟိုကပြောဟိုဆရာပြောတာဟုံလုံးတို့ဒီဆရာပြောတာဟုံလုံးနဲ့ဟုံလုံးဟုံလုံးနဲ့တိုက်ရင်လို့ရှိရင်တော့အဲ့ဒါဆရာကြီးမဆုံးတော့ဘူးဟုတ်လား

ရာများတယ်ဆိုတော့ဆရာမျက်နှာလက်ရတာဟုတ်မှန်တယ်မလားကိုဆရာကိုဆရာပြောတယ်လေလက်ခံလိုက်ရတယ်ဆရာပြောတယ်လေလက်ခံလိုက်ရဆိုတော့ဆရာတွေများတယ်ဆိုတာအတိတ်ပဲပေါ့ဆရာများတော့ဘာဖြစ်တော့သားတည်တယ်ဆိုတာဒုက္ခပေါ့ဟုတ်တယ်မလားဒါကြောင့်မျိုးစုံဆရာကြည်တရခေါ်ပါပုထုဇဉ်တဲ့ဆရာမျိုးမျိုးရဲ့မျက်နှာကြီးကြည့်နေရတော့ကိုကမော်ကြည့်ရတယ်ဆိုတဲ့ကအောက်ကြနေပြီလုံးမလားအဲ့တော့ပုထုဇဉ်အနေကမတက်သေးပဲနဲ့ အဲအရိယာဖြစ်မရောက်သေးပဲနဲ့ပုရုဇဉ်အဆင့်ပဲရှိသေးတယ်ဆိုလို့ရှိရင်တော့ဒီလိုပဲမောကြည့်နေအောင်မှာပဲတိတ်အောက်ကြတဲ့ဘဝတိတ်အောက်ကြတဲ့ဘဝအဲ့ဒါမလားအဲ့ဒီအောက်တန်းနောက်ကျမ်းနောက်တန်းကြတဲ့ဘဝမျိုးကနေပြီးတော့ဒါဒါအဆင့်မြင့်ယူပါမှာအဲ့ဒါမလားအဲသောတာပန်ဖြစ်မှာအဆင့်မြင့်သွားမှာပုရိသေနဲ့လွတ်သွားမှာပဲခုနဆရာမျိုးမျိုးတွေပြောတဲ့ဟာတွေလည်းပဲလက်မခံတော့ဘူးဟုတ်လားသူတို့ပြောတဲ့ဟာကိုကိုကလက်မခံတော့ဘာဖြစ်လဲကိုယ်လေးဖြစ်သွားပြီနော်ကဲဆိုကြရမှာလေပုရိသေအကြောင်းလေးမျိုးစုံဆရာ ရှိတတ်ရာပေါ်ပါပုထုဇဉ်မျိုးစုံဆရာရှိတတ်ရာပေါ်ပါပုထုဇဉ်မျိုးစုံဆရာရှိတတ်ရာပေါ်ပါပုထုဇဉ်သို့မျိုးစုံဆရာရှိတတ်ရာ တတ္တဝါဖြစ်သွားတယ်ဆိုလို့ရှိရင်ဓမ္မယုံနာကိုလည်းပဲယုံနာအနေနဲ့မြင်တော့တဲ့ပုဂ္ဂိုလ်တ attva ကသူယောက်ျားမိန်းမအနေနဲ့မြင်တော့ဘုရားတရားတန်ခါရဏသုံးပါးလည်းပဲအဲယုံမှမရှိအဲ့ဒါမလားတည်ဝင်သွားတယ်ပြီးတော့ဒီအကျင့်မှန်ကိုလည်းပဲကောင်းကောင်းသိပြီးတော့အငိမ့်မှန်လည်းရောက်သွားပြီဆိုလို့ရှိရင်ဒီအငိမ့်မှန်ရောက်ရဲ့အတွက်ဒီအကျင့်မှန်ကငါ့အတွက်သိကြပြီဒီပုဂ္ဂိုလ်အဲဘုရုဒိလာပြောပြောပေါ့လေဟိုဆရာပြောပြောဒီဆရာပြောပြောအဲ့ဒီဆရာကြီးရဲ့မျက်နှာကိုကြည့်ပြီးတော့သူတို့အလိုလိုက်ပြီးတော့ဟုတ်မလား အဲကိုလန့်ဒီလန့်ပေါ့လေလွယ်မစွာလိုက်ရတဲ့အနေမျိုးမရောက်တော့ဘူးတခါတည်းရှင်းသွားတာဟုတ်လားအဲ့ဒီပုရုဇဉ်ချက်ကလွတ်ဖို့မနာရေးကြည့်တယ်အရေးကြီးတယ်ဟုတ်လားဘုန်းကြီးတို့ဘုရားလက်ထက်ကလေဟွန်းမိတ္တကတကမာကြီးဆိုတာကြားဘူးမှာပေါ့ဟွန်းအဲသာသနာနယ်ပယ်ထဲမှာဆိုလို့ရှိရင်မိတ္တကတကမာကြီးကသူကအဲစံပြပဲသာသနာပြုတဲ့နေရာမှာလည်းတကယ်စံပြပဲဟုတ်တယ်မလားမိတ္တကအမျိုးသမီးကြီးအိမ်အောင်ကြသွားတာအိမ်အောင်ကြသွားတာသူခင်မုန်းကဘုရားဘာသာမဟုတ်ဘူးဘုရားမကိုးွယ်ဘူး သူရဲ့ယောက်ခမကြီးကဘာတွေကိုကိုယ်ွယ်တယ်ဆိုတော့ဟိုအဝတ်မပါတဲ့တက်ကလုံးတွေဟုတ်လားကိုတုံးလုံးကိုတော်ကြီးတွေကိုကိုယ်ွယ်တာတဝိတကသူခင်မွန်းတဲ့အိမ်ဘောဒီဒီယောက်ယောက်ခမအိမ်ပါသွားတဲ့ခါကျတော့ဟိုရောက်တော့သူယောက်ခမမိကာရအသေးရခုနကိုတုံးလုံးတက်ကလုံးကြီးတွေပေါ့တက်ကလုံးကိုတော်ကြီးအိမ်ဆုံးပြင်ကျွေးသမင်းခေါ်ကျွေးတယ်ပေါ့အဲ့ဒါမလား အဲ့ဒါကျွေးမွေးနေတဲ့အခါကျတော့သူ့ချွေးမဝိသခာကိုသမီးငါတို့ဟမယဟန္တာတွေอืมစတော့နေကြတယ်လာပြီးတော့ကြည်ညိုလာပြီးတော့လူတယောက်လွှတ်လိုက်တဲ့အခါကျတော့ဟိုကယဟန္တာဆိုတဲ့အတန်ကြတော့ဝိသကအမျိုးသမီးကခုနှစ်သမီးတွေကသူကတောတာပန်ဖြစ်လာတာကိုတရားတရားတန်ခါယရဏသုံးပါးနဲ့သူကနေလာတာအရိယာဖြစ်နေပြီ ရဟန္တာဆိုတဲ့အတန်ကြတော့တရားတရားဖြစ်ပြီးတော့ခရစ်ချက်ချင်းလိုက်လာဒီရောက်ကြည့်တဲ့ခါကျတော့မှကိုတုံးလို့ကိုတော့ဒီစားတောင်းနေကြတာညစ်ညစ်ပတ်တယ်ဟုတ်လားဟာဘယ်နဲ့ကိုတုံးလုံးကိုတော်တွေကဒါဒီရဟန္တာတွေလားဆိုပြီးတော့ထွီးထွီးဆိုပြီးတော့ခါလေးချက်ချင်းသူ့နေရာသူပြန်သွားတာပဲဟမ်သူရခမကရဟန္တာတွေသူပြောတာသူကဘာဖြစ်တော့သူကဓမ္မအမှန်တကယ်ကိုဘုရားအစ်ဘုရားရဲ့သားတော်အစ်တွေ တွေ့ထားတဲ့အရိယပုဂ္ဂိုလ်ကဒီဟာတွေကိုအမြတ်တနိုးနဲ့မော်ကြည့်ပါတော့မလားတယောက်ခမကတော့ဒီမှာအမှန်တရားမတွေ့သေးတော့ဖြစ်တော့ဒီကိုယ်တော်လုံးကိုယ်တော်တွေကိုယဟန္တာလို့သူကထင်နေတာအဲ့ဒါမလားယဟန္တာတွေယဟန္တာတွေလို့ပြောနေတာသူကတော့မဖြစ်တော့ဇာတိတွေလိုက်ယဟန္တာကဆိုပြီးတော့ထွီးထွီးဆိုပြီးတော့ပြန်သွားတယ်ချက်ချင်းတတ္တိရှိတယ်တတ္တိရှိတယ်အရိယသောတာပန်အဲ့ဒါမလားတတ္တိရှိတယ်ဒါပါလေကိုကမော်ကြည့်ရတဲ့အပိုင်းမဟုတ်ဘူးငုတ်ကြည့်ရတဲ့အပိုင်း ငုတ်ကြတဲ့ပိုင်းဆိုတာမာနနဲ့မဟုတ်ဘူးအမှန်တွေ့လို့အမှန်တိုင်းရဲရဲတင်းတင်းကြည့်တဲ့သဘောဟုတ်တယ်မလားဟောကုဏသူ့ရဲ့ရောက်ခမမိကာရတထေကတော့ဘာမှအကျင့်မရှိတဲ့ညီတိညပအရှက်မရှိတဲ့ဒီကိုတော်ကြီးတွေကိုဟန္တာလို့ကိုယ်ွယ်ထားတာဟုတ်လားယန္တာလို့ကိုယ်ွယ်ထားတယ်အဲ့ဒါကြည့်ပေါ့ပြီးတော့ဘုန်းကြီးတို့တူတွေလဲပဲဒီဘဝကမသေးကြရင်နောက်ဘဝဆက်ဆက်ပေါ့လေ အဲ့ဒီလိုတက်ကလုံးကြီးတွေညာသွားပြီးတော့ယဟန္တာရဲ့လို့ဆရာများလို့ရမယ်ဆိုတော့ဒုက္ခရောက်ဖို့ရှိတော့တာဟုတ်တယ်မလားဒုက္ခရောက်ဖို့ရှိတယ်ပြီးတော့ဆရာတင်ကြအောင်လုပ်ပါဆရာများရဲ့အဆင့်ကနေပြီးတော့ကြောင်းလုပ်ပါဒါသိအရေးကြီးတယ်ဟုတ်လားဟောဒီတရားတွေအားထုတ်လို့ရှိရင်လေဒီမှာအကျင့်မှတွေ့နေတော့မဖြစ်တော့ဒီအကျင့်မှပြတဲ့ဘုရားမှန်တယ်ဒီလိုမလားအဲအရင်မှသွားပြီးတော့တွေ့လို့ရှိရင်ဒီကမြတ်စွာဘုရားပြတဲ့အရင်မှမှန်တယ်ဒီအကျင့်မှန်ကလွဲလို့ရှိရင်ဒီ ဒီအငိမ့်မှရောက်ဖို့သိကြတယ်ဒီအငိမ့်မှန်နဲ့ဒီအကျင့်မှန်လွဲရင်ဒီပြင်ဘာမှမရှိအမှားတွေကြီးပဲဆိုတာပေါ့လေအမှားတွေကိုအမှန်လုပ်ပြတဲ့ပုံကိုယ်တွေကလည်းပဲခုနဟိုကိုတုံးလို့ကိုတော့တိတ်ကရုံးကြီးနေလို့ပေါ့ဟုတ်မလားကိုကအထင်ကြီးပြီးတော့မော်ကြီးရတဲ့အပိုင်းမဟုတ်တော့ဘူးငုတ်ကြီးရတဲ့အပိုင်းကိုရောက်ပါအမှန်ကိုတွေ့လို့ရဲရဲတင်းတင်းပေါ့လေငုတ်ကြီးရတဲ့အပိုင်းတတိရှိတဲ့အပိုင်းရောက်မှန်ရေးကြည့်တယ်အဲ့လောက်ပိုင်းဒီမြောက်သေးဘူးဆိုလို့ရှိရင်တော့ဒါသိမ့်ချတယ်ဟုတ်လား နောက်တော့တိရကမလည်းစိတ်ဆိုးလို့ခါတယ်စိတ်ဆိုးတဲ့မှာပြင်ကြီးရပြီးကြက်တနာဖြစ်သေးတယ်ဟုတ်လားကြက်တနာဖြစ်သေးတယ်နောက်တော့อืมဒီကုနာဣဒကအမျိုးသမီးကြီးကလိမ္မာပါဏသွားနဲ့ပေါ့လေကြက်တနာကြီးပြည်တယ်လို့သူတောက်ဆိုကြရမြတ်စွာဘုရားပြင့်ဖိတ်ပြီးတော့ဒီမှာဆုံးတိကတ်တဲ့အခါမှာကုနာမိဂတာတထေးကလကအတွင်းကနေပြီးတော့တရားနိုင်ရသတ္တဝါဖြစ်သွားတယ်အဲ့ဒီတော့မှ ခုနကုတုံးကိုယ်တော်တွေကိုပြစ်ပယ်ပြီးတော့ဘုရားမှုကြီးတဲ့တန်ခါတော်တွေကိုကိုယ်တာဆရာစိတ်တွေ့သွားပြီဟုတ်တယ်မလားဘာဖြစ်လို့လဲတရားစိတ်တွေ့သွားတာကိုကုတုံးကိုယ်တော်တွေအတားသေးတယ်ဟာကောရမလာတယ်ကောရမကောရမမကိုယ်ပွယ်နဲ့လာပြီးတော့လူချူသေးတယ်မတွေ့တာလို့တရားနာလို့ကျင်တယ်ကရကတွင်းရနာပါတယ်ဟုတ်လားသူတော့ကိုယ်ရောမပြနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ဘောရမကသူအထက်ပတ်သိကောင်းတာလေ။သူနဲ့တွေ့လိုက်လို့သူ့လူဖြစ်သွားတာကြီးပဲလေသူကဟုတ်တယ်မလား။ ဟိုမိကာရတတိနားထဲမှာရောက်ရောက်ပြီးတော့နှလုံးသားထဲဆွဲပြီးတော့ကလကအတွင်းကချိတ်ပြီးတော့ဗလိခိုးပြီးတော့ဒီမှာဟုတ်လားတရားနာရင်တရားကျင့်ရင်ကတခါတည်းတော့တော်ဖြစ်သွားတယ်အဲ့ဒီတော့မှတခါတည်းဓမ္မကလကအတွင်းကထွက်လာပြီးတော့သူ့ချွေးမကိုမင်းဟာငါအမိအရာမှာတီးပါတယ်မင်းအကြောင်းပြုပြီးတော့ငါအမှန်မြင်လာတာပါဆိုတာဟုတ်တယ်မလားသူ့ချွေးမကိုမဲတော်ရထားတာဒါကြောင့် ဝိသကတတိအမျိုးသမီးကြီးကလည်းအဲ့ဒီချိန်ကစပြီးတော့မိကာရမာတာဆိုတဲ့ဘွဲ့ရမိကာရတတိရဲ့မေတော်ယောက်ကမကိုယ်တိုင်ကမဖြစ်တော့ချွေးမကိုမေတော်အရာထားလိုက်တာဘယ်လောက်အဆင်မြင်သွားလဲကြည်လားဟုတ်လားဘယ်လောက်ကောင်းတယ်ဘယ်လောက်ကောင်းတယ်တမအဲကြောသွားတာပဲသူတို့လည်းပဲအမှန်တွေ့သွားတာအဲ့ဒီချိန်ကစပြီးတော့ဒိဋ္ဌိတွေဒိဋ္ဌိတွေတကားပိတ်သွားပြီခုနဟိုအဲကိုတုံးလုံးယဟနာညာနာတွေအတွက်တကားပိတ်သွားပြီမြတ်စွာဘုရားမူရှိတဲ့တန်ဃာတွေအတွက်ဓမ္မတကား ပွင့်ပြီးတော့တကယ်ကို အစ်စ်မှတွေ့သွားတာအဲဒီတော့ဘုန်းကြီးတို့သိကြဘူးရေးကြည့်တဲ့ဒီဘွားမှာဟုတ်တယ်မလားသိကြဘူးရေးကြည့်မသိကြရင်သွားမှာပဲသွားမှာပဲဒါသိကြတာဟုတ်တယ်မလားဒါတစ္ဆာမမြင်မဲ့ခင်မပါလက်ကျင့်ကဖြင့်ချမ်းသာမြဲမည်တဲ့တစ္ဆာမမြင်တစ္ဆာလေးပါးကိုလည်းမြင်တာလည်းမရှိဝိပဿနာမဲ့ခင်အကျင့်လည်းပဲမရှိရမတစ်ဆင့်ဆက်ပြီးတော့တကယ်အရိယာမဲ့ခင်အကျင့်လည်းမရှိဘူး သစ္စာမမြင်မဲ့ခင်မပါလက်ကျင့်ကာဖြင့်သုံးတရားလက်ကျင့်ယုံညာနဲ့အကောင်းငင်ကဘုရားကိုယ်ွယ်ယုံညာနဲ့ခုနခွေးလိုသွားခွေးလိုစားခွေးလိုချင်းနွားလိုသွားနွားလိုစားနွားလိုချင်းပြီးတော့အဲဘိုးဘိုးအောင်တို့အပါဝဲဘောဓိဓမ္မဟုတ်တယ်မလားအဲနတ်တို့တရားတို့ဇမာတို့ဘောဓိဓာတွေအဲဒါတွေကိုယ်ွယ်လို့ရှိရင်ကိလေသာမှသင်ကြပြီးတော့တန်တရားလုံးရောက်တယ်ဆိုတာမျိုးတွေပြီးတော့စိတ်ကလေးကိုအငြိအဲအငြိမ့်သာပြလိုက်ပါအငြိမ့်တဲ့နေရာလေးစိတ်ကလေးပို့ထားလိုက်ပါစသည်ပေါ့ဟုတ်တယ်မလားစိတ်စိတ်တိုင်းထားစသည်ပေါ့ မတောက်တခေါက်ပေါက်တကြရတယ်အဲ့ဒါတွေအဲ့ဒါတွေအလေးကျင့်ခေါ်တယ်ဘာမှသူတို့မှသစ္စာလေးပါမြင်အောင်ကျင့်ရတဲ့အကျင့်မှန်ဘာမှမပါဘူးအစုံတရားအလေးကျင့်တွေပဲဒါပဲအဲ့ဒီအလေးကျင့်ရုပ်လောက်ရုံညာနဲ့ချမ်းသာတွေမြဲသွားမယ်ကောင်းစားချမ်းသာမယ်ဆိုတာအဲ့ဒီလိုအကျင့်မှမဟုတ်တရားအကျင့်မှလုပ်ပြီးတော့ကျင့်နေတာတွေမရှိတဲ့ဒါတွေကင်းသွားတယ်တဲ့ကဲဆိုရမယ်သစ္စာမမြင်မဲ့ခင်မပြမပါလေ့ကျင့်ကားဖြင့် ချမ်းသာမြဲမြည်မယုံကြည်ဂုံပြည်တိလပတာသစ္စာမမြင်မဲ့ခင်မပါလေ့ကျင့်ကားဖြင့်ချမ်းသာမြဲမြည်မယုံကြည်ဂုံပြည်တိလပတာသစ္စာမမြင်မဲ့ခင်မပါလေ့ကျင့်ကားဖြင့် ချမ်းသာမြဲမြည်မယုံကြည်ဂုံကြည်သီလပတာသို့ ဖြစ်သွားတယ်ဆိုလို့ရှိရင်ယုံနာတွားချောင်းကဖြစ်ပြနေတဲ့ယုံနာတရားစုယူမှာပုဂ္ဂိုလ်တ attva ငါသူယောက်ျားမိန်းမအနေနဲ့မထင်တော့ဘူးဆင်ញင်ကြည့်ရင်စဉ်းစားကြည့်လို့ရှိရင်ယုံနာအနေနဲ့ပဲမြင်တာပဲတက္ကတိကကျင်းသွားတယ်ဒီတော့တရားတွေ့တော့ဘုရားလည်းတွေ့တယ်တန်ခါလည်းတွေ့တော့ဘုရားတရားတန်ခါရဏသုံးပါးလည်းတက်ဝင်ယုံကြည်တဲ့သိက္ခာပုဒ်လည်းတက်ဝင်ယုံကြည်သွားတယ်ဝိသိကိစ္စတွေလည်းလုံးဝကျင်းသွားတယ်ဒါတော့အငိမ့်တဲ့အမှန်ကိုအကျင့်မှန်နဲ့တွေ့သွားတယ်ဆိုတော့ဒီကလွဲရင်ဒီဘာမှမရှိဘူးလက်ကျုံများနဲ့ အဲကိလေသာတွေဆင်ကြယ်ပြီးတော့တဏှာလွတ်မြောက်တယ်ဆိုတော့လွဲမှားတဲ့အကျင့်တွေလည်းလက်မခံတော့ဘူးအဲ့ဒီတန်ရောကျင်သုံးပါတဲ့သောတာပန်မှာလုံးဝကျင်းသွားတယ်ဒီနိတန်ရောဇနာနိဗိယံတိပါဠိတော်မှာဒီတိုက်ဆိုထားတယ်တန်ရောဇင်သုံးပါလုံးဝကျင်းရှင်းသွားတယ်တန်ရောဇင်သုံးပါပါတော့ဒိဋ္ဌိဝိသိကိစ္စသီလပရပရာမာသအဲ့ဒါမလားဒိဋ္ဌိကယုံနာ ယုံနာတရားပေါ်မှာငါကောင်းလို့ထင်တာဒိဋ္ဌိခေါ်တယ်စက္ကဒိဋ္ဌိလည်းခေါ်တယ်ပြီးတော့ဘုရားတရားသံဃာယရဏသုံးပါးယုံမှားတာဝိသိကိစ္စခေါ်တယ်သုံးတရားလေ့ကျင့်လို့များနဲ့ကောင်းစားချမ်းသာတယ်လို့လမ္မာမௌဒိဟာလမ္မာလုတ်ထားတာသီလပရပရမတ္တခေါ်တယ်အဲ့ဒီတန်ရောစဉ်၃ပါးသောတာပန်မှာကျင်းသည်တဲ့ဒါလေးကျင်းသွားတယ်ဘယ်လောက်ကောင်းမလဲကျင်းသွားတယ်ဒါတွေမဟုတ်ဘူးအပယ်လားစေတတ်တဲ့လောဘဒေါသဆိုင်ခဲတွေလည်းအကုန်လုံးဖောက်ခွဲဖြည့်ကြည့်လိုက်တယ်ဟာနော်ဘုရားတို့အထကရာမှာလေ အိတ်တာနဲ့မစ္စရိယသူများကောင်းစားတာမနာလို့တဲ့အိတ်တာကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားမပြည့်စုံစေခြင်းသာဝန်တုံမှုမစ္စရိယခေါ်တယ်အိတ်တာနဲ့မစ္စရိယပါသောတာပတ္တိမက်ကပယ်လိုက်တယ်တဲ့သောတာပန်ပုဂ္ဂိုလ်မှာအိတ်တာနဲ့မစ္စရိယမနာလို့ဝန်တုံမှုကျင်းသွားတယ်လို့ဒီလိုဆိုတယ်အဲ့ဒီတိုင်းဆိုလို့ရှိရင်ငါးမျိုးတော့ကျင်းသွားတာဟုတ်တယ်မလားငါးမျိုးတော့ကျင်းသွားတာဒါပေမဲ့လို့ပါဠိတော်ကတော့ဓမ္မသာဝတိ၃ပါးသာကျင်းတယ်လို့ဆိုတယ်အခါကရာကအိတ်တာမစ္စရိယ မနာလိုမှုဝန်တုံမှုဒီတန်ရောရှင်မှာကျင်းသွားတယ်ဒီကိလေသာပါကျင်းသွားတယ်လို့ဆိုတော့ဘုရားဟောပါဠိနဲ့အထက်ကရာဆိုမေးချက်နေတာမကြိုက်ဖက်ဖြစ်နေတယ်ကြိုက်ဖက်ဖြစ်နေအမှန်ကတော့အထက်ကရာဆရာကမြတ်စွာဘုရားအလိုတော်ကြဖွင့်ရတာပဲဖွင့်ဆိုရတာပဲမကြိုက်ဘူးဆိုလို့ရှိရင်သူကအထက်ကရာဆရာကပို့ပြီးတော့ကဲတယ်လို့ဖြစ်နေတာကိုအဲဒါညီအောင်လို့ကြည့်ယူရင်သောတာပန်ပုဂ္ဂိုလ်မှာအပယ်လားစီတတ်တဲ့အိတ်တာနိမစ္စရိယတော့ကင်းပြီ သူများကောင်းစားတာမနာလို့ကမရှိဘူးအပေကြနိုင်လောက်အောင်ကိုလိုမကောင်းစားစေချင်တာကိုပစ္စည်းနဲ့ဆက်ဆံရမှသိမခံနိုင်တဲ့မစရိယာမျိုးအဲ့ဒါမျိုးတော့မရှိဘူးလို့ဒီလိုယူရမယ်အပေဆွဲမချတဲ့အိတ်တန်နဲ့မစရိယာအငွေ့အတက်ကတော့ရှိသေးတယ်လို့ဒီလိုယူရမှာပေါ့ဟုတ်တယ်မလားအဲ့ဒီတိုင်းယူလို့ရှိရင်တော့ပါဠိနဲ့ထားကြတာဟမ်းမိသွားတာပဲဟုတ်လား ပါဠိတော်လူကဘုရားအလိုကပါတော့တာယောဇဉ်၃ပါးကိနဲ့အထာဂရလူကတာယောဇဉ်၅ပါးကိနဲ့ဒါပေမဲ့လို့อืมဣဒ္ဓာနဲ့မစ္စရိယကပါဠိတော်ထဲမှာမပါဘူးမပါတော့အထာဂရနဲ့ပါဠိတော်နဲ့အဲညီညွတ်အောင်ယူလို့ရှိရင်ကင်းတော့ကင်းတယ်ဣဒ္ဓမစ္စရိယသို့တော့အပါယကမဏိယအပယ်လားစေတတ်တဲ့ဣဒ္ဓမစ္စရိယကင်းတယ်လို့ဒီလိုယူလို့ရှိရင်တော့ဒါဒါမှန်သွားတယ်ဟုတ်တယ်မလားဘာဖြစ်လို့လဲဆိုတော့ဒီဣဒ္ဓနဲ့မစ္စရိယသူကဟိုဒေါသနဲ့ရှင်းတာ လောဘနဲ့မရှိဘူးဟုတ်လားသူများကောင်းစားတာမနာလို့တဲ့ဆိုတာတိမခံနိုင်တဲ့သဘောပြတာသူပြည့်စုံတဲ့ဟာကိုကိုကတိမခံနိုင်တဲ့သဘောပြတယ်တိမခံနိုင်တာဒေါသပြီးတော့ကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားစေခြင်းနဲ့ဆိုတာကိုပစ္စည်းသူများနဲ့ဆက်ဆံရမှာတိမခံနိုင်တဲ့သဘောဆိုတော့ဒေါသဟုတ်လားဒေါသဒေါသရှိသေးတယ်သောတာပန်ဟုတ်လားဒေါသဒေါသလုံးဝကင်းတယ်ဆိုတာအနာဂံကျမှဒေါသလုံးဝကင်းတာအဲ့တော့ ဒီအပယ်ကျစေတတ်တဲ့ဒေါသဒီမှာခေါဏအိတ်တမစရိယပါသွားပြီလို့ဒီလိုယူရမယ်နော်ပါသွားပြီကြံတဲ့အမှုအတက်ကလေးကတော့နင်းနေတော့ရှိသေးတယ်ဆိုအဲ့လိုယူလို့ရှိရင်တော့ဒါမှန်ပါတယ်ဟုတ်လားကဲဒီနေ့ဒါပဲတော်ကြအောင်ဆိုအဲယနေ့ယခုသောတပတ္တိမေစွန့်ရတတ္တိစွန့်ရတတ္တိအမျိုးမျိုးတွေကတတ်နိုင်သမျှ ထုတ်ပြီးတော့ပြရတဲ့ဓမ္မဒေသနာတို့ယေသိစွာနာကာမတတဓမ္မတပနာကုသကစေနာရီအစွမ်းအာနုဘောကြောင့်ပြရနာပိသဘောယောဂီသူတော်ကောင်းတို့သည်ယခုခေတ်သာသနာတော်ကြီးနဲ့ကြုံကြိုက်ခိုက်ရရှိတဲ့လူဘဝကိုအရင်တည်ပြီးတော့အမနာဖို့တန်တဲ့သာသနာအမြတ်ကြီးထွက်ဖို့ရအ ਨੇ ဆုံးသောတာပန်ဖြစ်နိုင်လောက်တဲ့အထိကြိုးစားပွားများအထုတ်နိုင်ရပါစေ။